ဘုန်းကြီးကတော့အောက်တစ်ဆုံးကနေပြီးဒီကနေပြီးတက်ရမှာမို့အဲအောက်တစ်ဆုံးကလည်းပဲမရနဲ့အခုနေခါကာလမှာတက်တက်ဖို့ရတယ်မလွယ်တော့ဒါကြောင့်အောက်တစ်ဆုံးကရောက်ပြီးသားပုဂ္ဂိုလ်ပြည့်စုံပြီးသားပုဂ္ဂိုလ်တွေအဲမိမိတို့ရောက်ထားတာနဲ့ပြည့်စုံထားတာနဲ့တိုက်ဆိုင်ကြည့်မယ်ဆိုလည်းပဲသိတာမညာသိအောင်လို့အောက်ဆုံးကစပြီးတော့ဟောတယ်ပြီးလွယ်တဲ့ဟာကစဟောတယ် ပတမောသပုဂ္ဂလောသာဓာနုသာရီယသပုဂ္ဂလသာသောတာပတိပလသစ္စည်းကရိယာယပတိမာနသာအရိဏရိယံဒီမာတံဟောတိသဒ္ဒဝဟိသာဓာပုဂ္ဂင်္ဂမံအရိယာမေကံပါဝေတိအယံပုဂ္ဂလောသာဓာနုသာရီသောတာပတိပလသစ္စည်းကရိယာပတိမာနောသာဓာနုသာရီ ဖလေတိတောသဒ္ဒဝိမုတ်တော်အာသဒ္ဒနုသာရီပုဂ္ဂိုလ်ကိုဝေဖန်ပြီးတော့ဟောထားတယ်အာရနုသာရီသရာသရာတို့အစလိုက်သောပုဂ္ဂိုလ်သည်ကတမောစပဲပုဂ္ဂိုလ်ပါနိသဒ္ဒတို့အစင်လိုက်တဲ့ပုဂ္ဂိုလ်ဘယ်လိုပုဂ္ဂိုလ်လဲတဲ့သဒ္ဒနုသာရီဆိုတာ သောတာပတိပလာသစ္စည်းကရိယာယသောတာပတိဖို့ကိုမျက်မှောက်ပြုခြင်းအကျိုးငှာပฏิပါဏာသာကျင်သောယတပုဂ္ဂလသာကျင်ပုဂ္ဂိုလ်ဤသရိဏိယံသရိဏရေတိအတိမတံလွန်ကဲရီဟောတိဖြစ်၏သောတာပတိဖို့ရအောင်သောတာပန်ဖြစ်အောင်ပေါ့ကျင့်နေတဲ့ပုဂ္ဂိုလ်အခုအများဖြင့်ကျင့်တာဒီသောတာပတိမဖို့မဖို့လောက်ပဲရည်ရွယ်ပြီးကျင့်တာပဲမရပါနဲ့ ရားလက်ထက်ကတော့အရဟတဖို့တိုင်အောင်ကျင့်တာတွေလည်းရှိပါတယ်ဒါပေမဲ့လို့လည်းကျေးဥစွာကတော့သောတာပတိဖို့အရင်ရောက်ရတယ်ဒါကြောင့်မို့ဘယ်သူပဲဖြစ်ဖြစ်အရိယာမေဖို့ရောက်အောင်အထုတ်တယ်ဆိုရင်သောတာပတိဖို့ရောက်အောင်အထုတ်ပြီးမြည်တယ်သောတာပတိဖို့ကိုမျက်မှောက်ပြုရအောင်သောတာပန်ဖြစ်အောင်လို့ကျင့်တဲ့ပုဂ္ဂိုလ်မှာသတ္တိန္ဒြေလွန်ကဲတယ်ဆိုလို့ရှိရင် မြင်တွေလွန်ခဲ့တာလည်းရှိတယ်သတ္တရင်လွန်ခဲ့တာလည်းရှိတယ်နှစ်မျိုးရှိတယ်အခုကသတ္တာယုံကြည်မှုသရာတရားလွန်ခဲ့တာကိုပြောပါတယ်ယုံကြည်မှုသရာတရားလွန်ခဲ့ခဲ့လို့ရှိရင်တဲ့ဘယ်လိုဟာတော့ဆိုလို့ရှိရင်ဘုရားယုံကြည်တယ်တရားယုံကြည်တယ်သံဃာယုံကြည်တယ်ဆရာသမားယုံကြည်တယ်အာထုတ်တဲ့အကျင့်ပฏิပတ်ကိုယုံကြည်တယ် အဲဒီယုံကြည်ရတဲ့တရားအရင်ခံပြီးအာထုတ်အာထုတ်တဲ့အခါကာလလည်းစိတ်ကြည်လင်တယ်နောက်ကျခြင်းမရှိဘူးစိတ်ကြည်လင်ပြီးတော့အာထုတ်တယ်သတ္တလွန်ကဲနေတာอืมအဲဒီပုဂ္ဂိုလ်သတ္တလွန်ကဲပြီးတော့နေတဲ့ပုဂ္ဂိုလ်သတ္တဝိသရာကိုဆောင်းစေတာသရာကိုဖြစ်စေတတ်သော သာရပုပ္ပေငမန္တရာလေးရှိသောအရှိသောအရိယာမေဃအရိယာမေကိုဘာဝေတိဖြစ်စေ၏သတ္တာကိုယုံကြည်မှုတရားတရားရှင်းဆောင်စေတယ်ယုံကြည်မှုတရားတရားရှိသွားရှိတယ်အရိယာမေအရိယာမေမရောက်ခင်ရှင်းဖို့ကလေးကတရားကိုရင်းကပြုပြီးအားထုတ်လာတဲ့ပုဂ္ဂိုလ်ကအဲဒါ သဒ္ဓါရှိသွားရှိနေတာပေါ့လေဝိပဿနာရှုတဲ့သဒ္ဓါရှိသွားရှိသဒ္ဓါကဥသိပြီးတော့အထုတ်အဲဒီလိုပုဂ္ဂိုလ်သဒ္ဓါပုပ္ပင်္ဂမသဒ္ဓါလင်ရှိသွားရှိသောအရိယာမေဃအရိယာမေဃဘာဝိတ္တိပွားစေ၏ဘာဝိတ္တိဖြစ်စေ၏အယံပုဂ္ဂလောဤဤသို့သောပုဂ္ဂိုလ်အယံပုဂ္ဂလောဤသို့သောပုဂ္ဂိုလ်သည်သဒ္ဓနုတာရီသဒ္ဓနုတာရီမြည်၏

ဝေးနေတာပေါ့လေဒီကတော့၅ပါးသီလသရဏဂုံနဲ့တကွ၅ပါးသီလတည်တယ်နည်းနည်းကျင့်လာတယ်ဆိုမှမီးလာဒါမှပုံဝဲဝေးပါသေးတယ်တို့ရတိုးတက်ပြီးတော့7ပါးသီလ10ပါးသီလရှင်သာမဏေသီလအဲဒီလိုသီလတွေကျင့်တယ်သူကဝေးတော့ဝေးသေးတာပဲသမထဘာဝနာတွေကျင့်တယ်တဲ့ဇာနေပါတွေရအောင်ကျင့်ဒါလည်းသောတာပတိကိုရအောင်လို့ဇာအခြေခံပြီးတော့ဝိပဿနာကျူဖို့ရည်ရွယ်အားထုတ်လို့ရှိရင် ဒါလည်းပဲသောတာပတိကိုညှောင်းပြုအောင်လို့ကျင့်နေတာပါပဲသို့တော်လည်းဝေးသေးတယ်ဝိပဿနာရှုတယ်တဲ့ခုဒီမှာတရားထုတ်ကြတဲ့တဲ့ဒွါရ6ပါးကဖြစ်ပေါ်တဲ့ယုံနာတွေကိုရှုရတယ်မျက်စိကမြင်တိုင်းနားကကြားတိုင်းနှာခေါင်းကအနနာတိုင်းတရားကအရသာစသည်တိုင်းကိုယ်ကတွေ့ထီတိုင်းဒီကုစဉ်းစားကြံစီတိုင်း၆ဒွါရ6ဌာနကနေပြီး ဖြစ်ပေါ်သမျှတရားတွေကိုဖမ်းပြီးတော့ရှုရတယ်။ဒီလိုမှမရှိရင်ယုံနာနေဆိုတာမသိဘူး။သာဝေကျမ်းဂန်တွေကပါတဲ့အတိုင်းလေလာကြက်မှတ်နေုံနဲ့ယုံနာနေကိုသိတာမဟုတ်ဘူး။တချို့ကအဲ့ဒီလိုမျက်စိလဲနေတယ်လို့။တချို့ကသာဝေကျမ်းဂန်တွေနဲ့ကြက်မှတ်ရပြီးတော့အဲ့ဒီတိုင်းလုံးဝဆင်ခြင်မှအဲယုံနာတရားတွေပြီးရဲ့လို့ဘယ်လိုထင်လဲ။ပရမတရားတွေကိုသိတယ်ဝိပဿနာဆိုရင်လည်း အဲဒီလိုပဲသာဝေကျမ်းကနေတဲ့အတိုင်းကြည့်အမှတ်လေ့လာပြီးအထုံးမှဖြစ်တယ်လို့တချို့ကဒီလိုထင်နေတယ်ရှိတော့မှဆိုရင်ထင်ဒီလိုထင်တာတွေများပါတယ်အခုတော့ဒီလိုထင်တဲ့ပုံကနေတော့နေပါတယ်ဒါပေမဲ့လို့ကိုယ်ယူနေကိုယ်အစွဲတာပြီးတော့နေတဲ့ပုံကိုယ်တွေအခုလည်းရှိသေးတာပဲဒီလိုပုံကိုယ်တွေဒါတွေကမျက်စိလဲနေတာကောတယ်လို့သာဘုရားဘာသာထဲမှာကိုမျက်စိမလဲနေနေပဲနဲ့လဲနေ ကိုယ်တည်းကတကယ်ဖြစ်တဲ့တရားကိုရှုမှကိုယ်တည်းကတကယ်ဖြစ်တဲ့တရားရှုလို့ရှိရင် တကယ်ဖြစ်တဲ့တရားသိပြီးရောဘောဒေသနာတွေကဟောဟာရတွေကပါဠိဟောဟာရတွေပဲဟိုတုန်းကတရားလက်တဲ့တုန်းကဟောရုံပြောရုံနဲ့နားလည်အောင်လို့ဟောထားတဲ့တရားတွေပဲဒါတွေကအခုလူတွေကဒါတွေမကြက်မှလည်းပဲဘာမှအရေးမကြီးပါဘူးတကယ်၍ဒါတွေကြက်မှပြီးမှအထုမှဖြစ်မယ်ဆိုလို့ရှိရင် တရားအထုနိုင်တဲ့ပုဂ္ဂိုလ်တွေအမှန်တန်နဲ့မှာပေါ့ဘုရားလက်ထက်တော်ခါကာလတုန်းကသာမတတဲ့ပုဂ္ဂိုလ်တွေများတယ်ဟိုတုန်းကစာသင်ကျောင်းတွေပါတယ်လည်းသိရှိတာမဟုတ်ဘူးအဲအမျိုးသားတွေကတော့မသာမတတဲ့ပုဂ္ဂိုလ်တွေကအများကြီးမျိုးသမီးတွေဆိုရင်ဟိုတုန်းကသာတတဲ့ပုဂ္ဂိုလ်အမှန်ကိုရှားပုံရပါတယ်တော့ကိုရှားပါလိမ့်မယ်သူကတရားတယောက်ရှိရင်မှရှိမယ်ဟိုတုန်းကအမှန်ရှားပါတယ်အဲ့ဒါရိုးရိုးစာရှိသေးတယ်ဟိုတရားစာတွေမဟုတ်သေးဘူး ။ဒါရေးစာပါဖတ်တတ်ရုံ။အဲဒီလိုအားကိုအမှန်ရှားတာပဲ။ဒါတော့အဲဒီလိုသာကြက်မှလေ့လာပြီးမှသာအထောက်အမယ်ဆိုဘုရားလက်ထက်တုန်းကတရားရဖို့တော့ခရင်တာပေါ့။อืมအထူးအားဖြင့်ဆိုရင်ဘုရားလက်ထက်တုန်းကအမှန်ညာလေးတဲ့ကိုတော်ရှင်မြတ်ကြီးတစ်ပါးရှိပါတယ်။သုလပတ္တကာတဲ့။တဝါတွင်လုံးကြက်မှတ်တဲ့ဥစ္စာဒါရတဘုတ်မရဘူးတဲ့ဥစ္စာ ဂါထာတစ်ပုဒ်စက်တလုံးပွဲဂါထာနဲ့တူတယ်လားအထေရပေါင်း44လုံးပဲရှိတယ်ဘာမှမမြောက်စာကြောင်းနဲ့ရေးရင်ဖြင့်အကြောင်းရှိရှိရေးရင်နှစ်ကြောင်းမှအကြောင်းတူလေးရေးရင်လေးကြောင်းသားပဲရှိတယ်ဆိုအဲ့ဒီဥစ္စာတဝါတွင်လုံးချပေးတာပေါ့နှုတ်တဲ့ချပေးတော့အဲ့ဒီအနေမှာစာနဲ့ဖတ်တာမဟုတ်ပါဘူးရှေ့ကဆရာချပေးနောက်ကလိုက်သို့ရှေ့တစ်ပိုက်ရရင်နောက်တစ်ပိုက်သွားလိုက်နောက်တစ်ပိုက်ရောက်တော့ရှေ့တစ်ပိုက်ကမိတ် အာနောက်တော့အဲ့တော့စီးပြရီကမိတ်တော့ဒါကပထမအစပိုက်ပြန်လာလိုက်ဟိုနောက်ကဟာတွေမိတ်ကုန်မရနိုင်ဘူးလေသူကဝုတ်ဝုတ်ပါတော့လည်းပြောတယ်သူအဲရှိတယ်မှာသာသနာဆရာလက်ထက်တုန်းကလူကညာကောင်းတဲ့ပုဂ္ဂိုလ်ဖြစ်လို့ညာလေးတဲ့ပုဂ္ဂိုလ်ကြီးစာကျက်လေးလာနေတဲ့ဥစ္စာသွားပြီးတော့ပြောင်းလောင်မှုလို့အဲဒီပုဂ္ဂိုလ်ဒါမကျက်ဝင်ပဲနဲ့ကျက်ပြီးတော့ဒါမကျက်ဝင်ပဲနဲ့ဖြစ်သွားတော့အဲဒီကနေပြီးတော့ဝုတ်ပါလာတာဆိုတဲ့ဥစ္စာ အဲဒီလိုပုံကိုဆိုရင်ဖြင့်ကြက်မှပြီးမှအားထုတ်ရမယ်ဆိုရင်ခဲတာဟောလို့လားမရနိုင်တော့ဟောမြတ်စွာဘုရားလိုလိုလေးပြေကမထမ်းကတော့အာသေးလဲဆိုတော့အဝတ်ပိုင်းလေးကိုမြတ်စွာဘုရားတကိုးနဲ့ဖန်ဆင်းပြီးအဲဒီဝတ်ပိုင်းလေးလည်းနဲ့ဆုံနေပြီးတော့နေရမယ်ရဇောဟရဏရဇောဟရဏရဇောဆိုတာမြူအငြိကြီးပေါ့ဟရဏဆိုတာဆောင်းတယ်အခုကြီးညော်တုတ်တဲ့လက်တုပ်ပေါ်ကလက်ကင်ပေါ်မျိုးပေါ့လေ ရင်းညောကိုဆောင်းတတ်သည်ရင်းညောဆောင်းတတ်ရင်းညောကိုဆောင်းတတ်သည်ဆိုပြီးတော့ဒီအာကိုတခါတယ်ဆိုပြီးတော့ဒါလေးလက်နဲ့ဆုပ်နေပြီးတော့နေဖို့ကမ္မထာပေးတာမဲရုပ်တရားနာတရားတွေဘာမှမပါဘူးဒီထဲမှာသူကအနိစ္စဒုက္ခတော့မပါဘူးဘုရားပေးတဲ့ကမ္မထာများဘုက္ကလာဆိုရင်ရင်ခက်တာပေါ့လေလို့ဆိုရင်ဟွန်းဒါနဲ့ပင်နေလိုက်မယ်ဆိုတာဒါကဘာတော့ရုပ်လားနာလား အပြီးတော့မှလည်းဘယ်နာကပါတော့ဒီလက်ကိုက်မောကဒီလိုဆုပ်ရကြရမယ်ပဲပါတော့စစ်စင်းရင်ခက်တာကိုသုစားဖျားပေးတာကိုတော်ရသုစားဖျားမှုဘယ်သူမှစောရတာမတက်ကြဘူးဥစားတော့အဲ့ဒီမှာမြတ်စွာဘုရားပေးတာမကြဘူးတခဏလေးတွေ့မယ်ဟောမြတ်စွာဘုရားများညိုတဲ့ဇီဝကဆရာဇီဝကဆွန်သာပင်အဲ့ဒီသွားပြီးတော့ဆွန်ဖုံးမွေးဖို့ကြွသွားအေးရောက်လို့ဆုံးကမယ်လို့လုပ်တော့ မြတ်စွာဘုရားရဟန်းတစ်ပါးကြံနေတယ်ကိုယ်တော်တစ်ပါးသင်္ဃာတစ်ပါးကြံနေတယ်ဆိုတော့အဲဒီမှာသွားပြီးတော့ပင့်တာသွားပင့်တော့ဟိုမှာရဟနာဖြစ်နေပြီမကြမလဲဘာမှမကြောက်ဆိုတော့နာယီပိုင်းတော့ကြောက်ဖို့မရဘူးရဟနာဖြစ်နေပြီဟိုမှာတကူတွေပါတွေဖန်ဆင်းလို့ကိုယ်တော်တွေတစ်ထောက်ဖန်ဆင်းထားတယ်ဆိုတော့တခါကြောက်လိုက်ကြီးနဲ့သံဃာမရှိဘူးဆိုတာနဲ့သံဃာရှိတယ်လို့ဆိုတာပြရတယ်ရဟနာပဲမလို့သူတို့ဒီမှာမာတာကြီးလို့အောက်ပေးတယ်အောက်ပေးမယ်ဒီလိုတော့မဟုတ်ဘူးလို့ဆိုတာရဟနာ အစင်းပြဆိုပြီးအကြောင်းလိုက်တယ်သင်္ကမရှိဘူးလို့သူ့ကိုယ်ကပြောတယ်။ဘုံပါကြီးကြားတယ်အကြောင်းမှာသင်္ကမရှိပါဘူးလေ။လို့ပြောတော့သူအဲ့ဒါလည်းကြားတယ်ဟိုကဒီဘင်းကြီးနဲ့ကြားတော့ကြောင်းလိုက်တယ်သင်္ကရှိမှန်းသိအောင်လို့တခါလေ။သင်္ကတွေတစ်ထောင်အစင်းတော့လာပြီးပြင်တဲ့ပုဂ္ဂိုလ်ကြီးတော့ဟာသင်္ကတွေအများကြီးပဲ။ဘယ်ကိုယ်တော့မှမသိဘူးသင်္ကတွေများတယ်ဘယ်ကိုယ်တော့ပြင်ရမှမသိဘူးဆိုပြီးကြံသွားတော့အဲ့ဒါသုလပါဏကပင်ငယ်ဆိုတော့ သုလပန္နကကြောပါဗျာဆိုငါသုလပန္နကပဲဆိုပြီးပြောတာဟိုကလည်းသုလပန္နကတွေများတယ်ဟာသုလပန္နကတွေများလာပါလားတပားလည်းမဟုတ်ဆိုပြီးပြန်သွားတော့မှလည်းမဟုတ်။ဒါချင်းငါသုလပန္နကပဲလို့အရင်ဆုံးပြောတဲ့ကိုတော့အဲ့ဒီကိုတော့သင်္ကန်းဆွဲပြီးတော့ပြင်းတယ်။အဲ့ဒီမှာအရင်ဆုံးပြောတဲ့ကိုတော့ပြင်လိုက်တယ်မှာဟိုဟာတွေကဖန်ဆင်းတာတွေကြောက်သွားတာကို။အဲ့ဒါသာမတာပဲနဲ့လည်းပဲတရားအထုတ်လို့ဖြစ်တာပါပဲ။အခုလည်းဖြစ်တာပဲ။ရှိရလည်းဖြစ်တာပါပဲ။သူကတရားသမားဆုံးမဩဝါဒ ပေးတဲ့အတိုင်းသဘာဝကြကြရှိရင်ဖြစ်တဲ့သွား၆ပါးကဖြစ်ခိုက်ယုံနာလေးတွေရှုတဲ့မြင်တိုင်းရှုကြားတိုင်းရှုနားတိုင်းစားတိုင်းတွေ့ထိတိုင်းစိတ်ကူးစဉ်းစားကြံစီတိုင်းတော့မကြဘူးဘယ်မှမကြံတော့ဘူးဒါလေးတွေဖြစ်တိုင်းဖြစ်တိုင်းရှုရင်သူ့သဘောအမှန်သိရောပေါ့သူကဖြစ်ခိုက်မှသူသင်္ချာချဖြစ်နေတဲ့တရားတွေပဲမရှိလို့မသိတာမရှိတော့ဘာဖြစ်တယ်လဲဆိုအဲ့ဒါတွေကို အဝိဇ္ဇာကဖုံးတယ်တဲ့အဝိဇ္ဇာဖုံးတယ်ဆိုတာအလကားသာဖုံးတာမဟုတ်ကိုကမရှိလို့မသိတာကိုပြောတာအဝိဇ္ဇာက တမင်တကာလာပြီးတော့ဟိုဘေးကတက်တက်မဲ့လိုက်ပြီးတော့ဖုံးနေတာမဟုတ်ဘူးမသိတာကိုပြောတာမသိတာအဝိဇ္ဇာပဲမြင်တာမရှိမိဘူးဆိုရင်မသိဘူးမသိတာအဲ့ဒါအဝိဇ္ဇာပဲကြားတာမရှိမိဘူးမသိဘူးအဝိဇ္ဇာပဲနာနာစားတာတွေ့ကြည့်တာသိကုစဉ်းစားကြံနေတာမရှိမိဘူးဆိုရင်မသိဘူးမသိတာဟာအဝိဇ္ဇာပဲလားအဝိဇ္ဇာဖုံးလွှမ်းနေတယ် ဝိဇ္ဇာဖုံးတယ်ဆိုတော့ဘယ်နဲ့ဖြစ်တုံးဆိုတော့ပဂရိအသိရေသိနေတာဟိုမေ့နေတာမဟုတ်ဘူးပဂရိပဂရိပုဂ္ဂိုလ်တွေမရှိဘဲနဲ့သိနေတဲ့အပြီးမျိုးပဲဒါဝိဇ္ဇာခေါ်တယ်အာယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲသတ္တဝါပဲငါပဲသူပဲစသည်ဖြင့်လက်ပဲခြေပဲကောင်းပဲကိုယ်ပဲမျက်နှာပဲမျက်ခုံးမျက်လုံးပဲစသည်ဖြင့်အဲဒီလိုပဂရိအသိတွေနေဥစ္စာတွေကိုဝိဇ္ဇာခေါ်တာဒါတွေဝိဇ္ဇာတွေကြီးရဲ့ပဲအဝိဇ္ဇာတည်းရဲ့ဖြစ်တာလည်းရှိတယ်အဝိဇ္ဇာဤ ညွှန်ကြားချက်အတိုင်းအဝိဇ္ဇာဒီမျိုးလိုက်ပြီးတော့သိနေတာလည်းရှိတယ်နှစ်မျိုးရှိတယ်အဝိဇ္ဇာကလည်းသူကသူကြီးတဲ့ဖြစ်တာမဟုတ်သူကိုယ်စရယ်တွေလည်းရှိတယ်အဝိဇ္ဇာကယောက်ျားမပုဂ္ဂိုလ်သတ္တဝါလို့သိထားတဲ့အတိုင်းနောက်လိုက်သိပြင်ကုသိုလ်စိတ်တွေကလည်းဒီလိုလိုက်ပြီးနေတာရှိတယ်အဝိဇ္ဇာကြီးကိုယ်စရယ်လေးသွားမှာပေါ့အဲဒီလိုမရှုမိတဲ့အာယုံမှာမဂရိအတိမျိုးတွေသိနေတာဟာလားအဝိဇ္ဇာဖုံးနေတာတဲ့မရှုမိတိုင်းမရှုမိတိုင်းအဝိဇ္ဇာဖုံးနေတာလား အခုဒီယောဂီပုဂ္ဂိုလ်တွေကမြင်တိုင်းကြားတိုင်းနေရှုရှုတိုင်းရှုတိုင်းအဝိဇ္ဇာပဲကင်းနေတာမသိတာကင်းတာရှုမိပြန်သိတယ်ဟဲ့သိလို့ရှိရင်အဝိဇ္ဇာကင်းပြီမြင်တာမှမိတယ်သိသွားတယ်အဝိဇ္ဇာကင်းတာပဲကြားတာမှမိတယ်သိသွားတယ်အဝိဇ္ဇာကင်းတာပဲဘာပဲဖြစ်ဖြစ်ရှုမိတဲ့ဥစ္စာတွေအဝိဇ္ဇာကင်းတယ်ဖောင်းတာမှမိတယ်အဝိဇ္ဇာကင်းတယ်ပိန်တာမှမိတယ်အဝိဇ္ဇာကင်းတယ်ကြွေးတာမှမိတယ်ဆန်းတာမှမိတယ်အဝိဇ္ဇာကင်းတာပဲအဲလမ်းကြောင်းနေရာမှာကြွတယ်လမ်းနဲ့ချတယ် အဲကိုမူရတယ်ပြုတိုင်းပြုတိုင်းမှမိတယ်ဒါဝိဇ္ဇာကင်းနေတာပဲ။ဘာဖြစ်လို့တော့ဆိုသိတာကဝိဇ္ဇာပဲမသိတာကဝိဇ္ဇာပဲသိရင်မသိတာကင်းတာပေါ့။မသိရင်လည်းပဲသိတာမရှိဘူး။ဘာနဲ့တူလဲဆိုရင်ညာခါကာလမိရောင်မရှိရင်မှောင်နေတယ်။မိရောင်လင်းလာရင်မှောင်မရှိဘူး။မိရောင်လေးပြောက်သွားပြီမှောင်ရောက်လာ။အမှောင်နဲ့အလင်းဟာတခြားစီပဲ။ဒါလိုပဲ ရှုမိလို့သိလို့ရှိရင်အဝိဇ္ဇာမသိတာမရှိဘူးမရှုမိရင်အဝိဇ္ဇာမသိတာတွေဖုံးလွှမ်းနေပြီးတော့အခုတော့၆ပါးမြင်နိုင်ကြတိုင်းနေပေါ်တိုင်းပေါ်တိုင်းရှုမှသာဝိဇ္ဇာတွေကင်းနေတာပဲအဲဒီတော့ရှုတဲ့ပုဂ္ဂိုလ်မှာတရားလွန်ကဲတဲ့ပုဂ္ဂိုလ်ရှိတယ်ပညာလွန်ကဲတဲ့ပုဂ္ဂိုလ်ရှိတယ်တရားလွန်ကဲတဲ့ပညာလွန်ကဲတဲ့ပုဂ္ဂိုလ်ကသူကတော်တော်ကြာမှ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 ဖောင်းတယ်ဆိုရင်ဖောင်းတာကတရားသိတာကတရား၊ကိုယ်တယ်ဆိုရင်ကိုယ်ရကတရားသိတာကတရား၊လှုပ်တယ်ဆိုရင်လှုပ်တာတရားသိတာကတရား။အဲဒီလိုမှတ်တိုင်းမှတ်တိုင်းမှတ်သိရတဲ့ရုပ်ကိုယ်ကတရား၊မှတ်သိနေတဲ့စိတ်နာလေးကတရား။ဒါလေးနှစ်ခုပိုက်ချပြီးတော့ပြီးလာပြီဆိုရင်အာနာယုတ်ပိုက်ချပြီးတာပဲ။ရည်ကြည့်တယ်၊ဇာလေးပိုက်ချပြီးပွဲရည်ကြည့်တယ်။စာနဲ့စာနဲ့ကြက်မှကြားနေလို့ကတော့အဲ့ဒီလိုမသိဘူး။ယုံနာနာနဲ့နှစ်ခုတွဲဖြစ်နေတာတော့မသိနိုင်ဘူး။ လှုပ်လိုက်တယ်ဆိုတာနဲ့ဟိုမှာလှုပ်တဲ့ရုပ်ကတစ်ချက်ပြီးတဲ့စိတ်ကတစ်ချက်ဒီလိုကိုသူကလှုပ်တာလေးနဲ့ပြီးတာလေးလှုပ်တာလေးနဲ့ပြီးတာလေးဒါကိုပဲမသိရင်မသိတဲ့ပုံကိုယ်တွေကလှုပ်တာငါပဲထင်နေတာอืมနှလုံးသွင်းဆင်ញင်ပြီးလို့ရှိရင်လည်းနှလုံးသွင်းဆင်တာငါပဲထင်တာခုတော့ဒါမဟုတ်ဒီလိုမထင်ဘူးလှုပ်တာလည်းလှုပ်တဲ့သဘောတစ်ခုပဲပြီးတာလည်းပြီးတဲ့သဘောတစ်ခုပဲလှုပ်တာနဲ့ပြီးတာဟာတယောက်တည်းမဟုတ်ဘူးဆိုတာကိုယ်ပိုင်ညာနဲ့ရှင်းပြီးတော့ပြီးတာလေအဲ့ဒါနာယုတ်ပိုင်းခြားပြီးတာလေဒါဒီလိုသိဖို့အရေးကြီးပါတယ် အဲဒီလိုကိုယ်ပြေတာသိဖို့အရေးကြီးပါတယ်ကိုယ်ပိုင်ညာလေးနဲ့သိပါဖို့အဲအဲ့ဒါလည်းပဲသောတာပတိဖလာသစ္စည်းကရိယာပฏิပါဏသောတာပတိကိုရအောင်ကျင့်နေတာပဲသောတာပန်ဖြစ်ဖို့ကျင့်နေတာတဲ့သို့တော့ခေါင်းကရှိကပုဂ္ဂိုလ်တွေတော့နီးလာပြီခေါ်တယ်ဝိပဿနာညာစလာပြီဟာနီးလာပြီကဒါပေမဲ့လို့နောက်ညာတွေကတော်တော်တက်အောင်မယ်လို့နောက်ရှုတိုင်းမှတိုင်းရှုရတဲ့အာယုံလေးတွေဖြစ်ပြီးပြောက်သွား ရှုသိတဲ့စိတ်ကလေးတွေဖြစ်ပြီးပြောက်သွားဘယ်မှာဆိုမှားရင်ပြောက်ရင်မှားရင်ပြောက်ရင်နဲ့ပေါ်ပြီးပြောက်သွားတာတွေတူတယ်မမြဲတဲ့တရားတွေပဲသဘောကျအနိစ္စနုပါဒနာညာခေါ်တယ်ဟွန်းဒါနိဗ္ဗာန်နဲ့နီးလာပြီခွန်းကသောတာပတိဖို့နဲ့နီးလာပြီနည်းနည်းနီးလာတာအဲဒီတော့ရှုလို့အနိစ္စလည်းသိတယ်ဒုက္ခလည်းသိတယ်အနတ္တလည်းသိတယ်ဒါပေမဲ့လို့အနိစ္စဖြစ်များတယ်တဲ့ဒီပုဂ္ဂိုလ်ကအနိစ္စဖြစ်များတဲ့ပုဂ္ဂိုလ်ရှိသတ္တ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 အဲသူ့ဟာသူဖြစ်ပြနေတဲ့သဘောတရားကိုယ်လိုရှိတဲ့တည်းဖြစ်တာလည်းမဟုတ်မဖြစ်မဖြစ်အောင်လည်းတားလို့မရဘူးမပြောက်အောင်လည်းတားလို့မရဘူးသူ့သဘောနဲ့သူ့ဟာသူဖြစ်ပြနေတဲ့သဘောတရားတွေကြီးတယ်ပဲအနတ္တလည်းသူတခါတရံပြီးပါတယ်အနိစ္စဒုက္ခအနိစ္စပြီးရင်ဒုက္ခအနတ္တလည်းပြီးတာပါပဲဒါပေမဲ့လို့တရားအားကြီးတဲ့ပုဂ္ဂိုလ်ကအနိစ္စကိုအတိများတယ်အနိစ္စအတိများတော့ဝိပဿနာဉာဏ်နဲ့အစဉ်တိုင်းတည်းပါသူတို့ပြောမှတော့အများကြီးပဲ အပြည့်ပြည့်သိရတာနေပြီးတော့အပြည့်ကြီးတဲ့တသက်တည်းတဲ့ဘင်္ဂညာရောက်နောက်ကြောက်မဲ့ဖွယ်ပေးတွေထင်လာတယ်အာရိနဝအပြည့်မြင်လာတယ်နိဗ္ဗာန်ကညီးငွေလာတယ်ဒီလိုဖြစ်ပြနေတဲ့တရားတွေဘာမှမကောင်းဘူးဆိုပြီးတော့ဒီလိုဟာတွေကလွတ်မြောက်ခြင်းနဲ့သိဖြစ်ဘုံသီတုမြတ်တယ်များဖြစ်ညီးငွေပြီးတော့လွတ်မြောက်ခြင်းလွတ်မြောက်အောင်လည်းကြိုးစားအားထုတ်တော့ပြိသင်္ခါညာနဲ့ဖြစ်ပြိသင်္ခါညာကလွတ်မြောက်သွားတယ်ကြောင်းညာမဆက်ရဘဲနဲ့အလိုအလျောက် အမှတ်တည်လေးသူ့အချိန်နဲ့သူသွားပြီးငင်းငင်းသာသာသင်္သင်မွေ့မွေ့တွေသွားတယ်သင်္ခါရုပ္ပခါညာသင်္ခါရတရားတွေလိလိရှုနေညာအဲဒီမှာလဲအနိစ္စသဘောကတော့သူပို့ပြီးတော့ထင်ရှားတာပဲဒုက္ခလည်းအနတ္တလည်းတစ်ခါတည်းထင်ရှားတာသို့တော့အနိစ္စသဘောပို့ပြီးတော့ထင်ရှားအဲဒီလိုအနိစ္စသဘောထင်ရှားနေရတာနောက်ဆုံးသင်္ခါရုပ္ပခါညာကထက်တာပြီးတော့အလွန်လင်မြန်တဲ့အသည့်ရဖြစ်လာရေးရေးနဲ့တခါလဲရေးရေးနဲ့ကုံဆုံးသွားတဲ့ ပြက်တဲ့သဘောတွေလင်းလင်းမြန်မြန်ပြက်သွားတာတွေတခါလဲသိပြီးတော့တက်လာဟုတ်နာကမဏိဝိပဿနာခေါ်တယ်အဲဒီမှာလည်းအိဋ္ဌပဲပိုးထင်ကြတာပဲအဲဒီလိုအိဋ္ဌတင်ကြပြီးဖြစ်ပြတဲ့ယုံနာနေလင်းလင်းမြန်မြန်မမြဲတဲ့သဘောသိရင်သိရင်နဲ့ယုံနာသင်္ခါရငြိမ့်တဲ့နေရာရောက်သွားပြီယုံနာသင်္ခါရငြိမ့်တဲ့သဘောဖြစ်မှုပြမှုတွေမရှိဘူးမစရာအာယုံလည်းမရှိဘူးမသိနေတဲ့စိတ်လည်းမရှိဘူးอืมဒါကြလဲယူပြလိုက်သလို မှားရတဲ့အာယုံရောမှားတည်တဲ့စိတ်ရောတခါလေယူတဲ့တဲ့လိုပျောက်ငြိမ့်သွားတဲ့သဘောတည်းကျသွားတယ်တဲ့ဒါသင်္ခါရချုပ်ငြိမ့်တဲ့နိဗ္ဗာန်အာယုံကျအဲဒါပထမဆုံးကြတာကမေခဏကိုအဲ့ဒီမေခဏရောက်သွားရင်မဖြစ်မလဲဆိုရင်ဒါသတ္တနုတာဒီပုဂ္ဂိုလ်ခေါ်တယ်တဲ့အဲဒီကနေပြီးတော့သတ္တနုတာဒီပြီးတော့ မပြီးဖို့ကဆက်ရပဲဒါကနားထားလို့မရဘူးကမပြီးဖို့ပို့ပြီးတော့ဘယ်တခါအဲဒီပြန်ပြီးတော့ဆင်ញင်နဲ့ရှုတယ်အဲပြန်ပြီးဆင်ញင်ရှုသောတာပန်ဖြစ်နေပြီကလားအဲ့ဒါကတော့သတ္တဝိမုဒ္ဒခေါ်တယ်သောတာပတိဖို့ရောက်ဒီကစားပြီးသတ္တဝိမုဒ္ဒနောက်သောတာပန်ကနေအာထုတ်တော့သရဂါမိမဲ့ရောက်သတ္တဝိမုဒ္ဒသရဂါမိဖို့ရောက်သတ္တဝိမုဒ္ဒသရချင်းလုံးရောက်တဲ့ပုဂ္ဂိုလ် အနာဂါမိမဲ့ရောက်သတ္တဝိမု ക്ത အနာဂါမိဖို့ရောက်သတ္တဝိမု ക്ത အဲဒီကညာနာဖြစ်အောင်အာရုဒ္ဓရဟတမေရောက်ရဟတမေခဏတည်းအောင်သတ္တဝိမု ക്ത ခေါ်တယ်ရဟတမေကနေပြီးတော့ရဟတမေပြီးရင်ရဟတဝချက်ချင်းရောက်တာပါနားတယ်လို့မရဘူးသူကဘာမှမကြပါဘူးသူတခဏလေးဖြောက်ကနေဆိုမှရဟတမေပြီးရဟတဘုရားဆက်ရည်ဖြစ်တာအဲဒီရဟတဘုခဏကျတော့ပညာဝိမု ക്ത မြည်တယ်အဲ့ဒါကိုဒီက ဒီကအကျဲကာကြီးကာကြီးကာကြီးဆောင်မှုပါဆိုထားတယ်ဒါလေးတွေကတော့ကြည့်ရင်လည်းပဲနားလည်ဖို့ရရှိပါလေဟိုကြက်ထားလို့ရှိရင်လည်းသူကတော်တော်ကောင်းတယ်တူတူလေးနဲ့ပြီးတယ်လေနေစာဟုရှု၍အရိယာမဲ့သို့ရောက်လင်အဲမြင်နိုင်ကြတဲ့ဓဝါ၆ပါးကရှုနေတာပဲအဲဒီပုဂ္ဂိုလ်ကတတ္တအာကြီးတဲ့ပုဂ္ဂိုလ်က အနိစ္စလို့ထင်လာတယ်။ကြေကြီးနဲ့ပြက်နေတဲ့သဘောတွေအနိစ္စမမြဲတဲ့သဘောတွေပဲထင်။အနိစ္စကိုရှုရရိယာမဲ့သူရောက်တယ်။ဝိပဿနာညာအစဉ်တည်းရောက်နောက်ဆုံးကြတော့လည်းအနိစ္စကျွင်းကျွင်းနဲ့ပဲမမြဲတဲ့သဘောတွေပြီးရင်ပြီးအလွန်လင်မြန်နဲ့အပြက်တွေကိုပြီးရင်ပြီးရင်နဲ့ယုံနာချုပ်ငြိမ်းတဲ့နိဗ္ဗာန်ရောက်သွားလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာအဲ့ဒီပုဂ္ဂိုလ်မှာယုံကြည်ဆုံးဖြတ်မှုများတယ်။ယုံကြည်မှုဆုံးဖြတ်မှုများတယ်။အပြည့်ပြည့်ယုံနာနှစ်ပါးပိုက်ချပြီးတဲ့ ယုံကြည်မှုဩယုံတဲ့နာငကူလည်းဟုတ်ပေသားပဲသဘောကျပြီးဆုံးဖြတ်တယ်ဖြစ်ပြီးပြသွားတဲ့သဘောအနိစ္စမမြဲတာတွေဟုတ်တယ်မြန်မြန်မြန်မြန်ဆုံးဖြတ်တယ်သူကသိစဉ်းစားမနေဘူးအမမြဲတာတွေဟုတ်နေတာပဲဟုတ်နေတာပဲတို့အစမသိလို့ပဲဒါတွေဟုတ်နေတာဒီလိုဖြစ်ပြနေတဲ့တရားတွေပဲဒါကြတဲ့ဆုံးဖြတ်မှုများတဲ့သူကမြန်မြန်မြန်မြန်ဆုံးဖြတ်တယ်ဟုတ်ယုံကြည်ဆုံးဖြတ်မှုများသည်အဲတတ္တိန်တွေထက်တယ်တတ္တိန်တွေထက်လို့လည်းယုံကြည်ဆုံးဖြတ်မှုများတာတတ္တိန်တွေထက်ပြီးအဲဒီတတ္တိန်တွေထက်ပြီးတော့ အရိယာမဲ့ရောက်တဲ့အခါကျပထမမေခဏသောတာပတိမေခဏမှာသတ္တနုတာရီမြည်ပြီးတဲ့သတ္တနုတာရီသတ္တနုတာရီကနောက်ဓမ္မမဲ့ပြီးတော့ဖို့ဖို့သောတာပတိဖို့ရောက်အဲ့ဒီကစပြီးတော့အရဟတမေကျန်6ဌာနရှိတယ်ဟိုကမက်က၄ခုကိုယ်က၄ခုရှိတာကိုပထမမဲ့နဲ့နောက်ဆုံးဖို့နှုတ်အလေကမက်ကလည်း၃ခုရှိတယ်အထက်မဲ့၃ခုအဲဖို့ကလည်းပဲအောက်ဖို့၃ခုရှိတယ်အဲ့ဒါအကုန်လုံး6ဌာနရှိတယ်ကောင် အလေ၆ဌာနနဲ့သဒ္ဒဝိမု ക്ത အရာတဖို့ခဏနဲ့ပညာဝိမု ക്ത မြည်ပြီအဲ့ဒါလေးကဲဒါလေးဆိုဦးမှာအနေစာဟုရှု၍အနေစာဟုရှု၍အရိယာမေသို့ရောက်လင် ရိယာကဲ့သို့ရောက်နေယုံကြည်ဆုံးဖြတ်မှုများသည်ယုံကြည်ဆုံးဖြတ်မှုများသည်ပဋိန္ဒရေထက်သည်ပဋိန္ဒရေထက်သည်ပထမမက္ခဏ၌ပထမမက္ခဏ၌ပဒ္ဒနုတာရီ သဒ္ဒါနုသာရိအလယ်6ဌာန၌အလယ်6ဌာန၌သဒ္ဒါဝိမု क्त ာသဒ္ဒါဝိမု क्त ာရာတဖို့ခဏ၌ရာတဖို့ခဏ၌ပညာဝိမု क्त ာမြည်သည်ပညာဝိမု क्त ာမြည်သည် နေသာဝရှု၍နေသာဝရှု၍အရိယာမေသို့ရောက်လင်အရိယာမေသို့ရောက်လင်ယုံကြည်သုံးဖြာမှုများသည်ယုံကြည်သုံးဖြာမှုများသည်ဗတ္တိန္ဒြေထက်သည်ဗတ္တိန္ဒြေထက်သည်ပထမမေခဏ၌ပထမမေခဏ၌ပတ္တာနုတာရီပတ္တာနုတာရီအလေ၆ဌာန၌အလေ၆ဌာန သတ္တဝိမု ద్ధ သတ္တဝိမု ద్ధ သာတပုခဏ၌သာတပုခဏ၌ပညာဝိမု ద్ధ မြည်သည်ပညာဝိမု ద్ధ မြည်သည်အဲဒါမနဘာပါသွားတော့ဆိုတော့ဒီမှာသာဓာနုသာရီပါတယ်သာဓာဝိမု ద్ధ ပါတယ်ပညာဝိမု ద్ధ ပါတယ်ဒီမှာသုံးသုံးပါးပါပါအရိယသုံးပါးရှိသွားတယ်တဲ့မှာအဲခေါင်းကအရင်ကကတော့သာဓာနုသာရီကစတာသာဓာနုသာရီတရားတော်ဆင်းလိုက်သောပုဂ္ဂိုလ် သရာရှည်သွားပြီးသရာကောင်းဆောင်ပြီးတော့ဝိပဿနာတရားအားထုတ်ဝိပဿနာအားထုတ်စဉ်ကသရာလွန်ခဲ့လာလိုက်တာအရိယာမဲ့ရောက်တဲ့အောင်တခါလဲအဲဒီရောက်ခဏဤတန်ပေါ့ဟိုကြတော့တရားတွေတော့ညီမျှသွားပါတယ်ဘယ်သူကသိလွန်ခဲ့တယ်လို့တော့မဟုတ်ဘူးသရာအားကောင်းတာတခုပဲဟိုကြတော့သိလွန်ခဲ့တယ်မဟုတ်ရှင်းဖို့ကတော့သရာလွန်ခဲ့ပြီးတက်နောက်အရိယာမဲ့ရောက် အဲဒီရောက်တဲ့အခါပထမမဲ့ခဏမှာသာရဏုတာရီမြည်တယ်နောက်ဆုံးခဏမှာပညာဥမ္မုဒ္ဒမြည်တယ်အဲဒီအလဲကောင်မှာ6ခုရှိတယ်အလဲ6ဌာနသာရဏုမုဒ္ဒမြည်ပြီအဲဒီလိုမှတ်ရမယ်လားဒါလေးကျက်နိုင်လဲကျက်ထိုင်ကောင်းတယ်လို့ဆိုတာဒါလေးတွေဘုသူတ္တပေါ့ဟွန်းနာစင်တမ်းမြင့်တဲ့အရိယာပုဂ္ဂိုလ်တွေပြုတ်ခွဲတာ အဲဒါသာဒနုသာရီဆိုဘယ်လိုပုဂ္ဂိုလ်တုံးဆိုသာဒနုသာရီတရားတော်ဆင်လိုက်သောပုဂ္ဂိုလ်တရားကိုဆင်လိုက်သွားတရားကရှစ်ဆောင်ပြီးတော့အရိယာမဲ့မဂ္ဂင်7ပါးတရားတွေကနောက်လိုက်သဘောကဲပဲပေါ့သူတို့ကအဲတရားကနေပြီးတော့ခေါင်းဆောင်ပြီးတော့သွားတာပထမတရားအထုဆကလေးကသာပြီးတရားဥသိလာတရားအာကြည့်တရားတရားယုံကြည်မှုတရားဆရာသမားယုံကြည်မှုတရားမိမိအထုတဲ့တရားယုံကြည်မှုတရား တရားအကြည့်တဲ့ပုဂ္ဂိုလ်ကတရားအားကောင်းတဲ့ပုဂ္ဂိုလ်ကတရားထုတ်ရင်ယုံနာလေးကိုယ်ပဲပြပြလေးစသိရင်လည်းသူကများများဆုံးဖြတ်တယ်တရားအားမကောင်းတဲ့ပုဂ္ဂိုလ်ကရုပ်တည်းမဆုံးဖြတ်သေးဘူးစဉ်းစားနေဟုတ်မဟုတ်ကလားဘာလားဒီလိုဟာတွေရှိတယ်တရားအားကောင်းတဲ့ပုဂ္ဂိုလ်ကသူကများများဆုံးဖြတ်တယ်ဟာဖြစ်ပြနေတာပဲအဲဖြစ်ပြီးပြက်သွားတဲ့တရားပဲယုံနေတာနှစ်ခုရဲ့ရှိနေတာဖြစ်ပြီးပြက်သွားတာမမြဲတဲ့တရားပဲဟုတ်တာပဲဆိုပြီးတော့သိစင်ချင်းမနေဘူးသူကတော့မဲပြီးတော့မှတ်နေတာပဲမှတ်တာမှတ်နေတယ်သူကသိရင်အဲ့ဒါ သူတို့ကြရသိတိုင်းဒါလေးကဒီလိုဟုတ်တာဟိုကဒီလိုဟုတ်တာပဲဆိုပြီးတော့ဟိုကသုံးဖြတ်သုံးဖြတ်ပြီးတော့သွားတယ်ညံ့သုံးဖြတ်တယ်ညံတက်လွယ်တယ်ဒါအဲသုံးဖြတ်သုံးဖြတ်ပြီးတော့သွားတယ်အဲဒါတတ္တနုပါတိတတ္တာတို့အစဉ်လိုက်တဲ့ပုဂ္ဂိုလ်တတ္တာတို့အစဉ်လိုက်သောပုဂ္ဂိုလ် ကြိုင်ဆိုသောမောင်တည်းအောင်သာတထာနုတာရီတထာနုတာရီတထာတော်ဆင်းလိုက်သောပုဂ္ဂိုလ်တထာတော်ဆင်းလိုက်သောပုဂ္ဂိုလ်တထာနုတာရီတထာတော်ဆင်းလိုက်သောပုဂ္ဂိုလ်တထာနုတာရီတထာတော်ဆင်းလိုက်သောပုဂ္ဂိုလ်တထာနုတာရီတထာတော်ဆင်းလိုက်သောပုဂ္ဂိုလ်ဩနမတော ပတ္တဝိမု ക്ത ပတ္တဝိမု ക്ത ဒါဖြင့်လွတ်မြောက်သောပုဂ္ဂိုလ်ဒါဖြင့်လွတ်မြောက်သောပုဂ္ဂိုလ်ပတ္တဝိမု ക്ത ဆိုပတ္တဝိမု ക്ത ဒါဖြင့်လွတ်မြောက်သောပုဂ္ဂိုလ်ပတ္တဝိမု ക്ത ဒါဖြင့်လွတ်မြောက်သောပုဂ္ဂိုလ်ပတ္တဝိမု ക്ത ဒါဖြင့်လွတ်မြောက်သောပုဂ္ဂိုလ်အဲဟိုကဗရာနုတာရီသရဏုတာရီပုဂ္ဂိုလ်ကအနိစ္စရှုများတဲ့နောက်ဆုံးကြတော့လဲ ဒီနဲ့ပြင်းပြင်းပြပြက်ပြီးတော့မမြဲတဲ့သဘောလေးတွေပြင်းပြင်းနဲ့ယူရတဲ့ခါလာခြင်းရာရောက်သွားတာအဲဒါသတ္တနုပါတိနောက်သောတာပတိမေခနာသတ္တနုပါတိမြည်ပြီးတော့သောတာပတိဖို့ချက်ချင်းပါပဲဆင်းနေနောက်နဲ့ဆင်းရင်ပဲစိစိနောက်စိတ်ကလေးပဲအဲဒီကနေပြီးတော့အလေ၆ဌာနသတ္တဝိမု ക്ത သဒ္ဓါအဖြစ်လွတ်မြောက်သွားတာတဲ့လားဒီပုဂ္ဂိုလ်ကသောတာပတိဖို့သောတာပန်ဖြစ်တယ်သဒ္ဓါသဒ္ဓါဝိမု ക്ത ပဲ အဲနောက်ဆက်အထုတ်လို့သဒ္ဓါမိမဲ့ရောက်လဲသဒ္ဓါဝိမုဒ္ဒမပြောင်းဘူးနာမည်ကတော့သဒ္ဓါမိဖို့ရောက်လဲသဒ္ဓါဝိမုဒ္ဒပဲအနာဂါမိမဲ့ရောက်လဲသဒ္ဓါဝိမုဒ္ဒပဲအနာဂါမိဖို့ရောက်အနာဂါဖြစ်လည်းပဲသဒ္ဓါဝိမုဒ္ဒပဲအရာဓမဲ့ရောက်တဲ့အောင်သူသဒ္ဓါဝိမုဒ္ဒ6ဌာနရှိတယ်အဲနောက်အရာဓဖို့ရောက်တဲ့ခါကျတော့ပညာဝိမုဒ္ဒအဲဒီပညာဝိမုဒ္ဒကလည်းဒီမှာနံပါတ်4 ပညာဝိမု ക്ത ပညာဝိမု ക്ത ပညာဖြင့်လွတ်မြောက်သောယ ahanan ပုဂ္ဂိုလ်ပညာဖြင့်လွတ်မြောက်သောယ ahanan ပုဂ္ဂိုလ်ပညာဝိမု ക്ത ပညာဖြင့်လွတ်မြောက်သောယ ahanan ပုဂ္ဂိုလ်ပညာဝိမု ക്ത ပညာဖြင့်လွတ်မြောက်သောယ ahanan ပုဂ္ဂိုလ်ပညာဝိမု ക്ത ပညာဖြင့်လွတ်မြောက်သောယ ahanan ပုဂ္ဂိုလ် အာဖြင့်လွတ်မြောက်တဲ့ယန္နာပုဂ္ဂိုလ်ဒါကတော့မှားစရာမရှိလို့ယန္နာပုဂ္ဂိုလ်တခါလဲတတ်တာဟိုပုဂ္ဂိုလ်တွေကတော့သာရဏုသာရိသာရသောအစဉ်လိုက်သောသောတာပတ္တိမဲ့ပုဂ္ဂိုလ်ဆိုတော့သူကလည်းခဲ့နေတယ်ဒါမင်းညာထားလိုက်တော့တော့မှအဲသာရဝိမုဒ္ဒသရာချင်းလွတ်မြောက်သောဆိုတော့လေအဲ့ဒီပုဂ္ဂိုလ်တွေကမရနိုင်အောင်6 6မျိုးတော်ရှိနေသောတာပန်ပုဂ္ဂိုလ်ရှိတယ်သရာမိမဲ့ပုဂ္ဂိုလ်ရှိတယ်သရာမိသရာဂံပုဂ္ဂိုလ်ရှိတယ်နာမိမဲ့ပုဂ္ဂိုလ်ရှိတယ်နာဂံပုဂ္ဂိုလ်ရှိတယ်အရဟတမဲ့ပုဂ္ဂိုလ်6 6ပါးဖြစ်တယ် အဲဒါဒီတော့တာမညထားယဟန္တာကတော့ပြင်မှားကြမကြည့်သားလည်းမှတ်မှပဲဆိုယဟန္တာကထက်ပညာဝိမု ക്ത ပညာဖြင့်လွန်တော်လွတ်မြောက်သောယဟန္တာပုဂ္ဂိုလ်အဲဒါသရာတရားဥသိအားထုတ်လို့အနိစ္စအထင်မြင်ပြီးတော့နောက်ဆုံးအရိယာမရောက်တဲ့ခါတိုင်းအနိစ္စနဲ့ထင်မြင်ပြီးသင်တိုင်းတက်သွားတာအရာတဖို့ရောက်တဲ့ခါအဲ့ဒီပုဂ္ဂိုလ်ပညာဝိမု ക്ത ခေါ်တယ်သာရဏုသာရီသာရဝိမု ക്ത ပညာဝိမု ക്ത ဒီသင်ကို ဟောရအကျယ်လေးဒါလေးဟာတို့တို့လေးနဲ့ရပါတယ်တို့တို့လေးနဲ့ပြောစားနေသာဝိရှုရရိယမဲ့သို့ရောက်နေယုံကြည်ဆုံးပြမှုများသည်သာရိန္ဒြေထက်သည်ပရမမေခဏ၌သာဒနုသာရီအလယ်၆ဌာန၌သာဒဝိမု ക്ത ရဟတပုခဏ၌ပညာဝိမု ക്ത မြည်သည်ဒါလေးပြည့်ထားတယ်မဖြစ်ပါဘူးလို့ပြောပါပဲပြီးတော့အနိစ္စကိုရှုတာပါလင်း ဒီအစဉ်တိုင်းသွားသလားဆိုဒုက္ခရှုတယ်ဒီအစဉ်တိုင်းပါပဲတဲ့အာဟိုဘုဒ္ဓရိမမဟာဒီကပါဠိတွေတော့ညို့နေလို့ရှိရင်ခြေကြမှာပဲမထူဘူးဒီတိုင်းပါပဲဒုက္ခကိုရှု၍အရိယာမဲ့သောရောက်လင်ခုနအရိအိစ္ဆကိုရှု၍အရိယာမဲ့သောရောက်တယ်ခုဒုက္ခဒုက္ခကိုရှု၍အရိယာမဲ့သောရောက်လင်ငြိမ်းအေးမှုများသည်တဲ့ခုနယုံကြည်ဆုံးဖြတ်မှုများတယ်ငြိမ်းအေးမှုများတယ်ဒုက္ခထင်တဲ့ပုဂ္ဂိုလ်မှာငြိမ်းအေးမှုများဒုက္ခထင်တယ် ဒုက္ခသဘောတွေထင်လာလို့ရှိရင်ပတ္တတိငြိမ်းအေးမှုများတယ်သမာဓိတွေအားကြီးပြီပတ္တတိဖြစ်ရင်သမာဓိဖြစ်တယ်သမာဓိတွေအားကြီးပြီဒုက္ခကိုအကြောင်းပြုရသလားလဲထက်သည်ဒုက္ခအကြောင်းပြုပြီးတော့သရာတရားဖြစ်တယ်သရာတရားကလည်းဒုက္ခမရှိရင်သရာတရားတည်းမဖြစ်တာဘူးဒုက္ခလေးတွေ့ဦးမှာဒုက္ခမတွေ့လို့ရှိရင်သရာတရားသိမ့်မဖြစ်တာဘူး ုက္ခများများတွေ့လေလေအာကံကံရဲ့အကျိုးတို့ပါတယ်ယုံကြည်တယ်ဒုက္ခတွေ့လာတယ်ဒုက္ခမတွေ့ဘဲနဲ့ငြိမ်းတာချမ်းသာနေတဲ့ပုဂ္ဂိုလ်ကအဲပြီးတော့မစင်စားဘူးကုသိုလ်ရေးတွေပါတယ်သိမစင်စားဘူးသူချမ်းသာနေတာကိုသူအဲနောင်ရည်တန်တရားရေးတွေသိမစင်စားဘူးသူကကြီးပွားချမ်းသာနေတော့ဆင်းရဲဒုက္ခကမတွေ့ရတော့အဲဒီလိုဖြစ်တတ်တယ်အဲဒါလူလောကမှာဆိုရင်လူတွေမှာဒုက္ခလည်းတွေ့ရဒုက္ခလည်းတွေ့ရဒုက္ခတွေဆိုတာလည်းတော်များများတွေ့ရပါတယ်လူတွေမှာ စာရေးတော်ရင်နေရေးတိုင်းရှားပွေရဒုက္ခတွေတွေ့ရတော့တရားတရားတွေဖြစ်ကြတို့သံဃာတွေကဒီလိုသာနေနေလို့ရှိရင်ဒုက္ခပဲ။အိုရတဲ့၊နာရတဲ့ဆင်းရဲတွေကလည်းရှိကိုယ်တကိုယ်လည်းလည်းမဟုတ်ဘူး။သူများတွေကိုနဲ့စတဲ့ပုဂ္ဂိုလ်တွေအိုလို့နားလို့ပြုစုရတယ်ပါလေတွေ့ရကြုံရ။ကိုယ်အိမ်နေမဲ့ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေရှိအိမ်နေနေချင်းတွေဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေရှိအဲဒီဥစ္စာတွေမြင်ရတွေ့ရဒုက္ခတွေမြင်တော့သံဃာတရားတွေဖြစ်ကြတယ်။ ဇာယတော်ရင်နေထိုင်ရင်ကြက်ကြက်တဲတဲခဲခဲချင်းအာထုဝတာတွေမြင်တော့လည်းပဲဗာမယာဆင်းမှာပရိယေဒနာရှာမိရတဲ့ဒုက္ခလည်းပဲမသေးဘူးအမှန်တရားဆင်းရတာပဲအဲဒုက္ခတွေမြင်ကြတယ်ဒီအပေဘေးတွေပါတယ်လည်းဆင်ញင်နိုင်ကြအဲဒီလိုဆင်ញင်ပြီးတော့ဗာမယာဘေးဒုက္ခတွေမြင်ပြီးသရာတရားတွေဖြစ်ပြီးတော့တရားလည်းပဲအာထုကြတရားနာကြယူသည်သည်တန်းနေတဲ့နေရာလေးကြီးကျင့်ကြပါလေဟောဘုန်းကြီးတို့ သာသနာတော်ဘက်ကနေတဲ့ပုဂ္ဂိုလ်တွေမှာဒုက္ခအတွေ့နေတယ်ဒုက္ခကအတွေ့နေသူကသာရေးတော်ရေးလည်းဘာမှအကြောင်းကြားမဆက်ရဘူးဝေးရေးလည်းအကြောင်းကြားမဆက်ရဘူးနေထိုင်လည်းအကြောင်းကြားမဆက်ရဘူးအဲမမမကြားလို့ပြုစုပြီးတော့နေရတာလည်းပဲနေတာပေါ့လေသူစားတော့ဒိတ်သိမ့်မြူနေနေပါပါတော့ရှိပါနဲ့ဒုက္ခကတော့အတွေ့နေကိုယ်တိုင်လည်းဒုက္ခအတွေ့နေကိုယ်နဲ့စတဲ့ပုဂ္ဂိုလ်တွေလည်းဒုက္ခအတွေ့နေနေတော့

အာကိုရောတို့မြင်ကြတယ်လေကိုရောတို့သရတရားဖြစ်လာတာတော်တယ်လို့ဒီဥစ္စာသရတရားဖြစ်ခဲ့တယ်လို့ဒုက္ခတရားမတွေ့ရသရတရားသိမဖြစ်ဘူး။ဟွန်းဒုက္ခတွေ့ရလို့ရှိရင်သရတရားဖြစ်။နတ်ပြည်လောကတွေဆိုလို့ရှိရင်ဒုက္ခကတည်းမတွေ့ရတဲ့နဲ့သူတို့ကုသိုလ်ကောင်းပြုရတယ်သိမစဉ်းစားနိုင်ဘူး။အဲ့ဒါသရတရားဖြစ်နေတယ်လို့ဆိုရမှာပေါ့သူတို့လည်း။အဲ့တော့ဒုက္ခအာကြီးလို့ရှိရင်ဒုက္ခတွေ့ရလို့ရှိရင်တဲ့ဒုက္ခမြင်လာတော့သရတရားဖြစ်တယ်တဲ့ဒုက္ခတွေမြင်လာတော့ ယုံကြည်မှုဖြစ်လာတယ်ပထမတော့ကဆိုဝိပဿနာမရှိခင်ကကိုယ်တည်းဒုက္ခကြီးမှသိမသိဘူးအများအားချမ်းသာနေတဲ့အောင်းမိနေတာလို့ဆိုတာอืมအများအားလည်းချမ်းသာနေတယ်နေတာထင်တာရှိနေတယ်ကောင်းနေတယ်လို့ထင်နေတာတရားထုတ်တဲ့အခါကလာဒုက္ခတွေကပေါ်လာတယ်ကြီးကြဲကြဲလို့တော့မဟုတ်ပါဘူးဒါပေမဲ့ရှုနေတော့ဒုက္ခထင်လာဒုက္ခဝေဒနာတွေကိုလည်းပေါ်လာတယ်အဲကိုယ်ထဲမှာနာတာကျင်တာခဲခဲတာဒုက္ခဝေဒနာတွေတော်တော်ပြင်းပြင်းထန်ထန်နေလေတွေ့ရတယ် တွေ့လို့တော့တကယ်ကိုအခမ်းရခက်ပြီးတော့ဆင်းနေဝါနဲ့ကုရမဟာလားဆိုသူတို့လည်းမဟုတ်ပါဘူးသူကဝိပဿနာဉာဏ်နဲ့သူတမာရီအားနဲ့မြင်နေတာတမာရီအားဉာဏ်အားနဲ့သွားတွေ့နေအဲဒီလိုဝေဒနာတွေပြင်းပြထန်ထန်ဖြစ်နေတဲ့အခါမမှတ်ပဲနဲ့ဒီတိုင်းဟာတော်ဥမာပဲဆိုနားလိုက်ရင်လည်းသူကချက်ချင်းကြောက်တာဘာမှခက်တာမဟုတ်သိကုရမဟာတော့မဟုတ်ဘူးဒါပေမဲ့လို့တမာရီအားကြောင့်သူကအကြီးကြီးဖြစ်ပြီးတော့ထင်လာတာဘာနဲ့တူတယ်လဲဆိုလို့ရှိရင် မှန်ဘလူးများနဲ့တူတယ်တဲ့မှန်ဘလူးမှန်ဘလူးနဲ့ကြည့်ရင်သေးသေးလေးရမယ်ကြီးကြီးဖြစ်ပြီးတော့ထင်းလာတယ်မုံမုံလေးကလည်းတော်တော်ကြီးကြီးဖြစ်ပြီးတော့ထင်းလာတယ်မှန်ဘလူးအကောင်းလေးလေးအကြီးကြီးဖြစ်ပြီးတော့ထင်းလေးလေးပဲအဲ့ဒါလိုပဲသမာဓိအားကောင်းတော့ညာအားကောင်းလာပြီးတော့ဝိပဿနာရှုတဲ့အခါကလာသေးသေးကွေးကွေးဒုက္ခတွေကလည်းအကြီးကြီးဖြစ်ပြီးတော့ထင်လာတယ်မခံလာတဲ့အမြင်ရောက်ပြီးတော့ထင်လာတာအဲဒီဒုက္ခတွေအဲဒါတွေရှုရတယ်ပြေးပြီးတော့ရှုရတယ်ရှုလိုက်ရင်လည်းသူကပျောက်တတ်ပါတယ် အဲဒီလိုဒုက္ခတွေတော်တော်များများတွေ့လာတော့ယောဂီပုဂ္ဂိုလ်ကတရားတရားဖြစ်လာတယ်။ဩဒုက္ခတွေပါလားတို့မသိလို့ပဲဒီကိုကြီးတစ်ခုလုံးဟာဒုက္ခအစုဝေးကြီးပဲဘာမှကောင်းတဲ့တရားတွေမဟုတ်ပါပဲလားအဲဒီတော့မြတ်စွာဘုရားဟောတဲ့တရားတွေယုံကြည်လာတယ်ဒုက္ခတွေဒုက္ခတွေအများကြီးသာပါလားဆိုယုံကြည်လာဟောယောဂဝေဒနာဖြစ်တဲ့အခါလည်းပဲတရားတရားဖြစ်တတ်တယ် ပဂရိတံကျမ်းကျမ်းမာမာကြီးရဲ့ဖြစ်နေလို့ရှိရင်ဘုရားတရားဆိုတာတရိယာယမရတာတချို့မရဘူးပေါ်ပေါ်ဆဆနေနေတယ်။ဟောဒုက္ခလေးတွေ့လာပြီဆိုတဲ့အခါကျရင်ဘုရားတရားအာကိုလာပြီသူဟွန်းအာကိုလာပြီကြရင်ဒုက္ခတွေ့လာပြီဆိုလို့ချင်းအဲစိတ်ထဲကဘုရားအာရုံပြုတရားအာရုံပြုဟွန်းနေမကောင်းတိုင်းမကောင်းပြင်းပြထနာဖြစ်လာလို့ရှိရင်သူတရားတရားတွေဖြစ်လာတယ်။ဟောဒီတစ်ခါယောဂပြောလို့ရှိရင်တော့ငါတရားအထုတ်မှပဲမဖြစ်သေးဘူး။ဘယ်လိုပဲဆိုတာတရားအထုတ်လို့တွေ့တာမဟုတ်သေးဘူး။ရိုးရိုးဒုက္ခတွေ့နေတာ။ အဲဒီလိုဒုက္ခတွေတွေ့လို့ရှိရင်ဖြင့်သရာတရားပြည့်ပြီးတော့လာတယ်သရာတရားတွေပြည့်အဲ့ဒါလိုပဲခုတရားထုတ်တဲ့အခါလဲဒုက္ခတွေတွေ့လာလို့ရှိရင်ဒုက္ခသဘောတရားတွေပဲလို့သဘောကျတွေ့လာတဲ့အခါသရာတရားလည်းပဲထက်လာတယ်တဲ့သရာတရားထက်လာတယ်ဟုတ်ကဲ့ညာဆိုတယ်အဲ့တော့ဒုက္ခတွေ့၍သရာတရားလည်းထက်ပြီးဒုက္ခကိုအကြောင်းပြု၍သရာလည်းထက်ပြီးသရာထက်လာတော့ခုနသာရဏုတာရီမျိုးဖြစ်လာတာပေါ့ နိဒုပင်သဒ္ဒနုသာရိသဒ္ဒဝိမု ക്ത ပညာဝိမု ക്ത မြည်ပြီဒါကြောင့်မို့ရှင်းကအတိုင်းပါပဲတဲ့ပထမမက္ခဏာမှာသဒ္ဒနုသာရိအလယ်၆ဌာနမှာသဒ္ဒဝိမု ക്ത အရဟတပုခဏမှာပညာဝိမု ക്ത မြည်ပြီဆိုတာနိဒုပင်ဆိုတာရှင်းကအတိုင်းပြန်ညွှန်းလိုက်တယ်ဒါလေးကနိဒုပဲအတူတူပဲဟိုကအတိုင်းပဲပထမမက္ခဏာသဒ္ဒနုသာရိအလယ်၆ဌာနနဲ့သဒ္ဒဝိမု ക്ത အဆုံးအရဟတပုခဏနဲ့ပညာဝိမု ക്ത မြည်ပြီဒါလေးကိုအဲဆိုရမယ် ဒုက္ခဟုရှု၍ဒုက္ခဟု၍အရိယာမေသောရောက်လင်အရိယာမေသောရောက်လင်ငြိမ်းအေးမှုများသည်ငြိမ်းအေးမှုများသည်သမာဓိတ္တေအာကြည့်သည်သမာဓိတ္တေအာကြည့်သည်သမာဓိတ္တေအာကြည့်သည်ဒုက္ခကိုအကြောင်းပြု၍ဒုက္ခကိုအကြောင်းပြု၍တရားလည်းထက်သည်တရားလည်းထက်သည် ဤသူပင်ဤသူပင်သတ္တလူသာရိသတ္တလူသာရိသတ္တဝိမု utta သတ္တဝိမု utta ပညာဝိမု utta မိရိပညာဝိမု utta မိရိ ဒုက္ခဝိရှု၍ဒုက္ခဝိရှု၍အရိယာမေသောရောက်လင်အရိယာမေသောရောက်လင်ငြိမ်းအေးမှုများသည်ငြိမ်းအေးမှုများသည်သမာရိန္ဒြေအာကြည်သည်သမာရိန္ဒြေအာကြည်သည်ဒုက္ခကိုအကြောင်းပြု၍ဒုက္ခကိုအကြောင်းပြု၍ဒါလည်းထက်သည်ဒါလည်းထက်သည်ဤသူပင် ပိသရဏုတာရိသရဏုတာရိသရဝိမုဒ္ဒသရဝိမုဒ္ဒပညာဝိမုဒ္ဒမြည်သည်ပညာဝိမုဒ္ဒမြည်သည်အဲဒုက္ခထင်တဲ့ပုဂ္ဂိုလ်ဒုက္ခဝေဒနာတွေဒီလိုဒုက္ခတွေတော်တော်ထင်တယ်သာရဒုက္ခဝေဒနာတွေသူရနောက်လည်းပဲဝေဒနာမဟုတ်တော့လည်းပဲဖြစ်တိုင်းဖြစ်တိုင်းဒုက္ခတွေကြီးတယ်ပဲဒါတွေဘာမှအသုံးမကျတဲ့တရားတွေဖြစ်ဖြစ်ဖြစ်ခြင်းတဲ့တရားတွေဆင်းရဲတရားတွေကြီးတယ်ပဲရှင်ရှင်သဘောကျပြီးတော့ဆင်းရဲတချို့ကဒုက္ခထင်တယ် ဒုက္ခတွေထင်တော့တရားတရားဖြစ်တယ်မြတ်စွာဘုရားဟောတဲ့အတိုင်းဒုက္ခကြီးရပါလားဆင်းရဲတရားတွေကြီးရပါလားသဘောကျနေမကောင်းဖြစ်တဲ့အခါတရားအာမထုတ်တော်မှနေမကောင်းဖြစ်တဲ့အခါဒုက္ခဆိုတာသဘောကျတယ် ယောဂဝေဒနာမရှိမဲနဲ့ကြားမာနေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ဒီယုံနာနေရာဒုက္ခပဲဆိုပေမဲ့သိတဲ့ဘောကြတာမဟုတ်ဘုရားဟောလို့လည်းယုံနေရတာသူ့မှာကိုယ်တိုင်ကဒုက္ခမတွေ့ရဘူးဒုက္ခတွေတွေ့နေတာကိုသူကအဲဒီတော့ဘုရားဟောတဲ့တရားယုံကြည်ရဆိုပေမဲ့လို့လေးလေးနက်နက်မဟုတ်ဘူးသဒ္ဓါကမထက်တာဒုက္ခတွေတွေ့များပြီယောဂဝေဒနာတွေဖြစ်နေပြီမပြောင်းနိုင်တော့ဘူးဆိုရင် ကြီးကြတယ်သူကအင်းဒုက္ခတွေများရတာအဲနောက်တဲ့ဘဝတော့မဖြစ်ချင်တော့ဘူးတဲ့သူတို့တရားတော့သိအားထုတ်ရတာမဟုတ်သေးဘူးဒါပေမဲ့ဒုက္ခတွေလည်းငင်းခံစားရတာတွေတွေ့နေရတော့ဒီဘဝတွေမဲ့တခါလဲဘဝတုံးပြီးတော့နိဗ္ဗာန်သာရောက်ချင်တော့တာပဲလို့ကြီးကြတာကြီးခဏခဏကြားတယ်အဲ့ဒါသူတရားတရားတွေဖြစ်နေဒီယုံနာနေရာဘာမှမကောင်းဘူးဆိုတဲ့မြတ်စွာဘုရားဟောတဲ့တရားယုံကြည်တဲ့တရားတရားတွေဖြစ်အဲ့ဒါကြောင့် ရာကြလည်းထက်ပါတယ်ပြီးတော့ဒုရအားဖြင့်လည်းပဲနှမျိုးပဲရှိတယ်တဲ့သဒ္ဓါဒုရနဲ့ပညာဒုရဒီလိုနှမျိုးရှိတယ်သိပြင်လည်းမရှိဘူးသဒ္ဓါဒုရတဲ့ဝင်ဝင်ရမယ်ပညာဒုရဒုရဆိုတာဝန်ဆောင်ပေါ့လေဝန်ပေါ့လေလားဗราဏဗราဏအချုပ်အခြာဖြစ်တဲ့တရားကြီးနှစ်ခုပဲရှိတယ်သဒ္ဓါကလွန်ကဲရင်လည်းလွန်ကဲရမယ်ပညာလွန်ကဲရင်လည်းလွန်ကဲရဒီနှစ်ခုပဲအနိစ္စကျူတော့သဒ္ဓါလွန်ကဲတဲ့ဒုက္ခကျူတော့ကို တရားရင်လည်းလွန်ခဲ့ရပညာရင်လည်းလွန်ခဲ့ရနှစ်ခုတစ်ခုခုလွန်ခဲ့ရမယ်ဆိုတော့ပညာနဲ့မနိစ္စဘူးတရားနဲ့နိစ္စတယ်ဒါမှမဟုတ်အဲဒုက္ခအကြောင်းပြုပြီးတော့တရားလည်းထက်ပါတယ်တဲ့ကတရားတရားဒုတာထဲမှာဝင်တယ်တရားဒုတာထဲမှာအဲဒီတော့ကျုလို့ဝိပဿနာညာစဉ်တိုင်းတဲ့သင်္ခါရုပ္ပခာညာရောက်သင်္ခါရုပ္ပခာညာရောက်နောက်ဆုံး ဩရဏဂါမိနေကြတော့လည်းပဲဒုက္ခသဘောနဲ့ပဲသူကဝင်တယ်မကောင်းဘူးမကောင်းဘူးလို့ထင်ပြီးတော့ဖြစ်ဖြစ်တဲ့သဘောတွေမကောင်းတဲ့အနေနဲ့ပဲထင်ပြီးတော့ယုံနာချုပ်ငင်းတဲ့နိဗ္ဗာန်ရောက်သွားတယ်အဲဒီလိုရောက်သွားလို့ရှိရင်တဲ့ဘယ်လိုခေါ်ရမလဲဆိုရင်သောတာပတိမေခဏမာသဒာနုသာရီအရဟတဖို့ရောက်တော့ပညာဝိမု ద్ధ အလယ်၆ဌာနမှာသဒ္ဒဝိမု ద్ధ မြည်ပြီဒီလိုပဲဒီလိုဆိုလိုပါတယ် ဒါရင်တစ်ခေါက်ဆိုလဲကြောင်းဒုက္ခဝေရှု၍ဒုက္ခဝေရှု၍အရိယာမဲ့သို့ရောက်လင်အရိယာမဲ့သို့ရောက်လင်ငြိမ်မှုများသည်ငြိမ်မှုများသည်သမာရိန္ဒရေအာကြည့်သည်သမာရိန္ဒရေအာကြည့်သည်ဒုက္ခကိုအကြောင်းပြု၍ဒုက္ခကိုအကြောင်းပြု၍သဒ္ဒါလည်းထက်သည်သဒ္ဒါလည်းထက်သည်ဤသူပင် နိဒုပိသဒ္ဒနုသာရီသဒ္ဒနုသာရီသဒ္ဒဝိမု ddha သဒ္ဒဝိမု ddha ပညာဝိမု ddha မြည်ပညာဝိမု ddha မြည်အဲဒီမှာဘာပိုးလာလဲဆိုဘာမှမပိုးသေးဘူးဒီလေဒီတိုင်းပဲရှိတယ်ခုနလည်းသဒ္ဒနုသာရီပဲအခုလည်းသဒ္ဒနုသာရီပဲခုနလည်းသဒ္ဒဝိမု ddha ပဲ၆ဌာနအခုလည်းပဲသဒ္ဒဝိမု ddha အတူတူပဲရှိတယ်ခုနလည်းနောက်ဆုံးရဟတဖို့ရောက်တဲ့ရဟနာဖြစ်ပညာဝိမု ddha ပုဂ္ဂိုလ်ခေါ်တယ်ပညာဖြင့်လွတ်မြောက်သွားတယ်အတူတူပဲရှိတယ် အဲဒါအကျဉ်းဆောင်ပုံမှာဒီထဲမှာပါသေးဘူးအနတ္တဝိရှုအရိယာမဲ့တို့ရောက်လေပညာများသည်ပြင်းစေထက်သည်ပထမမက္ခဏနှင့်ဓမ္မနုသာရီအလေ၆ဌာနနဲ့ဒိဋ္ဌပတ္တာရဟတဘုခဏနဲ့ပညာဝိမု ക്ത မြည်သည်ဒီမှာတော့အထူးပါလားအနတ္တဝိရှု၍ခုနပြောတဲ့ဓဝါ၆ပါးကမြင်နိုင်ကြတိုင်းနေလျှောက်ပြီးတော့ရှုယုံနာနေပိုင်းခြားပြီးတော့သိလာတဲ့ သူသဘောအတိုင်းသူဖြစ်ပြနေတာလေယူရင်မှရင်နဲ့ဖြစ်ပြီးကြောက်တာဖြစ်ပြီးကြောက်တာတွေ့ရအောင်များလာတော့သူသဘောအတိုင်းသူဖြစ်ပြနေတဲ့တရားတွေပဲဒီထဲမှာအသက်ရှင်နေတဲ့ပုဂ္ဂိုလ်သတ္တဝါကောင်းရင်လို့မရှိဘူးငါရဲ့သူရဲ့ယောက်ျားရဲ့မိန်းမရဲ့စသည်ဖြင့်ခေါ်တာခေါ်နေရတယ်သူသဘောအတိုင်းသူဖြစ်ပြနေတဲ့သဘောတရားမျှရှိတာပဲ မြင်တယ်ဆိုရင်မြင်ပြီးကြောက်သွားတဲ့သဘောတရားကြားတယ်ဆိုရင်ကြားပြီးကြောက်သွားတဲ့သဘောတရားစိတ်ကူးရင်စိတ်ကူးပြီးသိပြီးကြောက်သွားတဲ့သဘောတရားနာရင် နာတာလေးနာပြီးကြောက်ကြည်ကျင်တာလေးကျင်ပြီးကြောက်စသည်ဖြင့်သူ့သဘောအတိုင်းသူဖြစ်ပြဖြစ်ပေါ်ပြီးတော့ကြောက်သွားတဲ့သဘောတရားလေးတွေပဲသူ့အလိုအတိုင်းသူဖြစ်ပြနေတဲ့သဘောတရားလေးပုဂ္ဂိုလ်သတ္တဝါကောင်လို့မဆိုလောက်တဲ့သဘောတရားလေးတွေပဲကျွင်းကျွင်းသဘောကြတာအဲအနတ္တပဲ အနတ္တဆိုတာအတ္တကတသက်လုံးတစ်ဘဝလုံးအသက်ရှင်နေတဲ့အကောင်လေးရှိတယ်လို့ထင်နေတာငါတယောက်တည်းပုဂ္ဂိုလ်သားသတ္တဝါတယောက်တည်းပဲအသက်ရှင်နေတဲ့အကောင်လေးတကယ်ရှိတယ်လို့ထင်နေတာအတ္တဆွဲလားသူသဘောတည်းသူဖြစ်ပြနေတဲ့တရားကြီးတဲ့တွေ့ရပါမရလာတော့အဲ့ဒီအတ္တဆွဲကြောက်သွားတယ်အနတ္တတရားတွေပဲရှိပြချင်းနဲ့သူသဘောတည်းသူဖြစ်ပြနေတဲ့သဘောတရားအနတ္တတရားတွေပဲလို့အဲ့ဒီလိုသဘောကျပြီးသိလာတယ်အဲ့ဒါက ပညာအားကြီးတဲ့ပုဂ္ဂိုလ်မှာဖြစ်တာတဲ့ပညာအားကြီးတဲ့ပုဂ္ဂိုလ်မှာဖြစ်တာသူပညာညာထက်မြက်တဲ့ပုဂ္ဂိုလ်မှာအနတ္တထင်များတယ်အနိစ္စတော့မသိဘူးလားဆိုသိတာပေါ့အနိစ္စလည်းဖြစ်ပြီးပြောတာအနိစ္စလည်းသိပါတယ်သိကြည့်တဲ့ချင်းနဲ့ဒုက္ခပဲဆိုတော့ဒီလိုလည်းသိပါတယ်ဒါပေမဲ့လို့သူအနတ္တပုဂ္ဂိုလ်သတ္တမှုတဲ့သဘောတရားမျှပဲဆိုတာကိုညာကအတွေ့အမြင်အသိအမြင်သဘောပေါက်တာများတယ်အဲ့ဒီမှာအနတ္တအထင်မြင်များတယ် အဲဒီလိုအနာတ္တထင်မြင်များနေလို့ရှိရင်အနာတ္တဝိရှိအရိယာမဲ့သို့ရောက်ရင်ပညာများသည်အဲ့ဒီပုဂ္ဂိုလ်မှာစောစောတွေကပညာများတာအရိယာမဲ့ရောက်မှပညာများတာမဟုတ်ဘူးရောက်လင်းဆိုတာအကုန်လုံးအတွက်ဒါကသရခန္ဓာအဲ့ဒီပုဂ္ဂိုလ်မှာပညာများတယ်ဉာဏ်တွေထက်တယ်တဲ့ဒီပုဂ္ဂိုလ်ကပထမမက္ခဏမှာသောတာပတ္တိမဲ့ရောက်တော့အဲ့ဒီအနာတ္တသဘောတရားများပဲလို့တခါလို့ပဲခါကနေပြီးဖြစ်ပြတဲ့တရားတွေအရှင်ရှင်နဲ့ဖြစ်ပြတဲ့သဘောတရားများပဲသဘောတရားများပဲသိရင်သိရင်နဲ့တခါလဲ ဖြစ်ဖြစ်တဲ့ယုံနာနဲ့လုံးဝချုပ်ငြိမ်းတဲ့နိဗ္ဗာန်ရောက်သွားတဲ့ခဏအဲဒီအရိယာမေခဏပထမမေခဏမှာဓမ္မနုတာရီပုဂ္ဂိုလ်ခေါ်တယ်အဲဒီအရိယာမေပြီးဖို့ကလည်းဆက်ရပါပဲသောတာပတိဖို့ရောက်အဲသူကဒိဋ္ဌပါဒခေါ်တယ်သူကသူကဒိဋ္ဌပါဒဒိဋ္ဌိပါဒပါဒိဋ္ဌိပါဒလို့ခေါ်တယ်ပညာဖြင့်ရောက်တဲ့ပုဂ္ဂိုလ်ပဲပညာဖြင့်နိဗ္ဗာန်ကိုရောက်တဲ့ပုဂ္ဂိုလ်အရိယာမေကိုရောက်တဲ့ပုဂ္ဂိုလ် ဒါဒိဋ္ဌဒိဋ္ဌိပတ္တလို့ခေါ်တယ်အဲဒါဗရာမိမဲ့ရောက်လဲဒိဋ္ဌိပတ္တပဲဗရာမိဖို့ရောက်ဒိဋ္ဌိပတ္တနာမိမဲ့ဖို့ရောက်ဒိဋ္ဌိပတ္တအရဟတမဲ့ရောက်တဲ့တရားဒိဋ္ဌိပတ္တပဲခေါ်တယ်၆ဌာနနောက်ဆုံးအရဟတဖို့ခဏရောက်တဲ့ခါကျတော့ပညာဝိမု ക്ത ခေါ်တယ်ခုနလည်းပညာဝိမု ക്ത အခုလည်းပညာဝိမု ക്ത သာဓမထူဘူးဒါနှစ်ခုကတူကြီးကဓမ္မနုတာရီနဲ့ဒိဋ္ဌိပတ္တကတည်းကမှထူလာတယ် ကြိုင်လာလေးတစ်ခေါက်ဆွဲကြအောင်အနတ္တဟုရှု၍အနတ္တဟုရှု၍အရိယာမဲ့သို့ရောက်လင်အရိယာမဲ့သို့ရောက်လင်ပညာများသည်ပညာများသည်ပညာတည်းထက်သည်ပညာတည်းထက်သည်ပထမမေခဏ၌ပထမမေခဏ၌ ဓမ္မာနုတာရီဓမ္မာနုတာရီအလေ၆ဌာန၌အလေ၆ဌာန၌ဒိဋ္ဌိပတ္တာဒိဋ္ဌိပတ္တာရတဟုခဏ၌ရတဟုခဏ၌ပညာဝိမု ക്ത မည်သည်ပညာဝိမု ക്ത မည်သည်အဲအနာတ္တသင်မြင်ဝိပဿနာရှုရင်းရှုရင်အနာတ္တသင်မြင်များလို့ရှိရင်သဘောတရားမျှပဲဆိုတာသင်မြင်များရင်အဲ့ဒီပုဂ္ဂိုလ်ကပညာများတဲ့ပုဂ္ဂိုလ်ပညာအကြီးတဲ့ပုဂ္ဂိုလ်ဉာဏ်ဉာဏ်တွေများတယ်ဉာဏ်တွေထက်တယ် အနတ္တသဘောတရားများအထင်မြင်များအဲဒီလိုထင်မြင်ပြီးတော့ယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်ကိုဆက်ရောက်သွားတဲ့အခါပထမမေခဏသောတာပတိမေခဏမှာသူ့ဓမ္မနုတာရီခေါ်ရတယ်အလယ်၆ဌာနမှာဒိဋ္ဌိပါဒလို့ခေါ်ရတယ်နောက်ဆုံးအရဟတပုခဏကျတော့ပညာဥမုဒ္ဒလို့ခေါ်ရတယ်ကတမောသပုဂ္ဂလောဓမ္မနုတာရီ ဓမ္မနုသာရီတရားဓမ္မနုသာရီပညာလို့ဆင်လိုက်သောပုဂ္ဂိုလ်သည်ကတမောသဘေဘာနိဟောတာပတိယတပုဂ္ဂလသာဟောတာပတိဗလာသစ္စိကယပฏิပါဏသာပဉ္စိတယံဒီမတံဟောတိပညာဝါဟိပညာပုဂ္ဂင်္ဂမံအရိယမေဃဘာဝေတိအယံပုဂ္ဂလော ဓမ္မာနုတာရီသောတာပတိဗလာပစ္စည်းကိရိယာယပฏิပန္နောဓမ္မာနုတာရီဖလေတိတောဒိဋ္ဌိပတ္တောသောတာပတိဗလာပစ္စည်းကိရိယာသောတာပတိဘုဘောမျက်မှောက်ပြုခြင်းဟာသောတာပတိဗလာပစ္စည်းကိရိယာယသောတာပတိဘုဘောမျက်မှောက်ပြုခြင်းဟာပฏิပန္နသာခြင်းသောယတပုဂ္ဂလသာခြင်းပုဂ္ဂိုလ်ဤပိဉ္စရိယပိဉ္စရေတိအတိမတလွန်ကဲသည်ဟောသည်ဖြစ်၏ ဘာသာပါတိခေါ်ရအောင်တရားထုတ်နေတယ်တဲ့ဒီပုဂ္ဂိုလ်ဟာအခုဥပဒနာရှုနေတဲ့ပုဂ္ဂိုလ်တွေတချို့ဒီလိုပုဂ္ဂိုလ်ပါတာပေါ့อืมဒီလိုပုဂ္ဂိုလ်ပါတယ်ပညာထက်တဲ့ပုဂ္ဂိုလ်ပညာလွန်ခဲ့တဲ့ပုဂ္ဂိုလ်ပါတယ်ပညာလွန်ခဲ့တဲ့ပုဂ္ဂိုလ်ကတရားလွန်ခဲ့တဲ့ပုဂ္ဂိုလ်မျိုးတော့မဟုတ်ဘူးသူကစူးစမ်းဆင်ခြင်မှုလေးပါတာစူးစမ်းဆင်ခြင်မှုပါရောမဟုတ်ဘူးသူကသိတဲ့ခါလဲပြက်ပြက်သားသားရှင်းရှင်းလင်းလင်းသိတယ်ခုနသာရဏုတာရီပုဂ္ဂိုလ်ကတော့အဲသူ သိတော့သိတာပဲဒါပေမဲ့လို့ပညာလွန်ခဲ့တဲ့ပုဂ္ဂိုလ်လို့မပြတ်သားဘူးမရှင်းလင်းဘူးတချို့ယောဂီတွေပညာလွန်ခဲ့တဲ့ပုဂ္ဂိုလ်တွေစတတ်လို့ပါလို့မဟုတ်ဘူးသူကလေးတွေပဲဘာမှသာမတတ်သေးဘာမှမသိသေးဘူးအမှသူကရှင်းလို့ပဲသူကပြောတယ်ယုံနာလေးတွေဖြစ်ပုံပြက်ပုံလေးတွေညာသူတွေ့လာတာသူတွေ့လေးတွေပြောတယ်အနာရှင်းတယ်ပြက်တတ်တာအနာရှင်းအဲ့ဒါပညာလွန်ခဲ့လာတဲ့ပုဂ္ဂိုလ်အဲပညာလွန်ခဲ့တယ်ဒီပုဂ္ဂိုလ်ကတရားထုတ်ရပညာလွန်ခဲ့တရားမထုတ်ခင်ကလည်းပဲဒီလိုပုဂ္ဂိုလ်ကပညာနဲ့လွန်ခဲ့တာစူးစမ်းဆင်ခြင်မှုတွေသူကရှိတယ် သို့တော်တွေကသူပညာလွန်ကဲနေတယ်ပညာလွန်ကဲတော့ပြတ်သက်သားသားရှင်းရှင်းလင်းလင်းသိတယ်အဲဒီပညာလွန်ကဲနေတဲ့ပုဂ္ဂိုလ်ဟာပင်ငိမ့်တွေလွန်ကဲနေတဲ့အတွက်ပင်ငိမ့်တွေကရှင်းဆောင်တယ်ပညာဝဟိပညာကိုရှင်းဆောင်စေတတ်သောပညာပုပ္ပင်္ဂမပညာရှိသွားရှိသောရိယာမေကံရိယာမေကိုဘာဝေတိဖြစ်စေ၏အဲဒီပုဂ္ဂိုလ်ဟာ နောက်ကြအရိယာမဲရောက်တော့ပညာရှိသွားရှိတဲ့အရိယာမဲပဲဝိပဿနာခဏတုန်းကပညာရှိသွားရှိတယ်ပညာကောင်းဆောင်တယ်အရိယာမဲကိုပညာရှိသွားရှိတဲ့အရိယာမဲကိုဖြစ်စေသည်အဲဒီပုဂ္ဂိုလ်ကဘာခေါ်တယ်လဲဆိုရင်ရပုဂ္ဂလောဤပုဂ္ဂိုလ်သည်ဓမ္မနုတာရီဓမ္မနုတာရီမြည်ဓမ္မနုတာရီပညာသို့ဆင်လိုက်သောပုဂ္ဂိုလ်မြည်အဲဒီလိုပုဂ္ဂိုလ်ကဓမ္မနုတာရီပုဂ္ဂိုလ်ခေါ်တယ်ပညာသို့ဆင်လိုက်တာ ပညာကရှင်းဆောင်ပြီးတော့ဝိပဿနာရှုတာအဲရိယာမဲ့သောတာပတိမက္ခဏာမှာဓမ္မနုတာရီခေါ်တယ်ပညာလို့ဆင်လိုက်တဲ့ပုဂ္ဂိုလ်ခေါ်သည်သောတာပတိဖလာကရိသစ္စည်းကရိယာယာသောတာပတိကိုမျက်မှောက်ပြုခြင်းကပฏิပန်သောကျင်သောပုဂ္ဂိုလ်သည်ဓမ္မနုတာရီဓမ္မနုတာရီမိပညာလို့ဆင်လိုက်သောပုဂ္ဂိုလ်မိဖလေရိယာဖို့၌ရှိတော်တည်တတ်သော ဒိဋ္ဌိပါတော်ဒိဋ္ဌိပါတာပုဂ္ဂိုလ်မြည်ပညာဖြင့်ရောက်သောပုဂ္ဂိုလ်မြည်မဲ့ပြီးတော့ကိုရောက်ရင်အဲဒီကစားပြီးဒိဋ္ဌိပါတာပုဂ္ဂိုလ်ပညာရောက်သောပုဂ္ဂိုလ်မြည်ရဲ့အဲဒီဒေသနာကသို့ထားပါလေအဲဒါလေးတွေကအချင်းချင်းဆောင်ပုံကလေးကနှစ်ပုတ်ရောက်လာကြတယ်နာမနှစ်ဓမ္မနုသာရီရဲ့ ပညာသောအစဉ်လိုက်သောပုဂ္ဂိုလ်သားတွေဆိုရမယ်ဓမ္မနုသာရီဓမ္မနုသာရီပညာသောအစဉ်လိုက်သောပုဂ္ဂိုလ်ပညာသောအစဉ်လိုက်သောပုဂ္ဂိုလ်ဓမ္မနုသာရီပညာသောအစဉ်လိုက်သောပုဂ္ဂိုလ်ဓမ္မနုသာရီပညာသောအစဉ်လိုက်သောပုဂ္ဂိုလ် မ္မာအနုတ္တရတိတိဓမ္မာနုတာရီဓမ္မံပညာသို့အနုတ္တရတိအစဉ်လိုက်တတ်၏တရာနီကအနုတ္တရတိအနုကိစ္စတိလို့ဖွင့်ထားပါတယ်ဓမ္မံပညာသို့အနုတ္တရတိအနုကိစ္စတိအစဉ်လိုက်တတ်၏ဣတိထို့ကြောင့်ဓမ္မာနုတာရီဓမ္မာနုတာရီနီပညာသို့အစဉ်လိုက်သည်ပညာရှိသွားပြီးတော့အရိယာမဲ့ဖြစ်ပေါ်လာတယ်လို့ဆိုလိုပါတယ် ရှိကရှိကဘာသာပြန်ထားတဲ့နေတိယကျမ်းနေဘာသာပြန်နေကြည့်စမ်းတယ်သူကတမျိုးပြန်ထားတာပဲသူကသဘာဝမကြပဲဖြစ်သူကဘယ်နဲ့ပြန်လာအနုတရတိကိုအောက်မေ့တယ်ဆိုပြီးပြန်လာသူကဘယ်နဲ့ပြင်သွားလိမ့်နော်ရှိရဆရာတော်ဘယ်နဲ့လို့ပြန်သွားအနုတရတိကအောက်မေ့တယ်နဲ့လည်းရှိတော့ရှိဒီနေရာအောက်မေ့တာဟုတ်ပါဘူးသူစားတော့တရားတရားကိုအောက်မေ့တာမဟုတ်ဘူးပညာကိုအောက်မေ့တာမဟုတ်ဘူးသူစား သဒ္ဓါနောက်ကိုလိုက်တာသဒ္ဓါလို့အစဉ်လိုက်သဒ္ဓါဖြင့်အနုတရတိလည်းရှိတယ်သဒ္ဓါယသဒ္ဓါဖြင့်အနုတရတိအစဉ်လိုက်သွားတာဒီအရိယာမဲကြောင့်လို့အစဉ်လိုက်သွားတာဒီသဒ္ဓါကိုဆွဲကင်ပြီးတော့နိဗ္ဗာန်မျက်မှောက်ပြုကြတဲ့အောင်လို့ဝိပဿနာဘာဝနာတွေအစဉ်လိုက်သွားတာကျိုးစားလေးနဲ့ဆွဲလိုက်သွားတယ်လို့အဲသဒ္ဓါဖြင့်အစဉ်လိုက်တယ်ဒီလိုလဲဆိုနိုင်တယ်ဒီမှာသဒ္ဓါတို့အစဉ်လိုက်တယ် ပညာဖြင့်ဆင်လိုက်တယ်ပညာသို့ဆင်လိုက်တယ်ပညာသို့ဆင်လိုက်တယ်ဆိုပထမအ내ကိုယူတာပညာသို့ဆင်လိုက်တယ်ပညာရှည်သွားပြီးတော့ဝိပဿနာတွေကပညာရှည်သွားပညာရှည်ဆောင်ပြီးတော့ဝိပဿနာဉာဏ်တွေဖြစ်လာတယ်ဒါကြောင့်မို့အရိယာမက်ကလည်းပဲဒီအာဂမနိယခေါ်တဲ့ဥပ္ပဘာကမဲ့အလိုအားဖြင့်သူ့ပညာကရှည်သွားတယ်လို့ဆိုရတယ်လား ဓမ္မာနုတာရီပညာတော်ဆင်လိုက်သောပုဂ္ဂိုလ်ဒိဋ္ဌိပါဒဒိဋ္ဌိပါဒဆိုတာပညာဖြင့်ရောက်သောပုဂ္ဂိုလ်ပညာဖြင့်အရိယာမဲ့ရောက်တယ်နိဗ္ဗာန်ကိုမျက်မှောက်ပြုသွားခြင်းရောက်တယ်နာဒိဋ္ဌိပါဒပုဂ္ဂိုလ်အဲဆိုရမယ်ဒိဋ္ဌိပါဒဒိဋ္ဌိပါဒပညာဖြင့်ရောက်သောပုဂ္ဂိုလ်ပညာဖြင့်ရောက်သောပုဂ္ဂိုလ် ဣတိပတ္တာညာယောဂပုဂ္ဂိုလ်ဣတိပတ္တာညာယောဂပုဂ္ဂိုလ်ဣတိပတ္တာညာယောဂပုဂ္ဂိုလ်ဒိဋ္ဌိယာပတ္တောဒိဋ္ဌိပတ္တောဒိဋ္ဌိယာပညာဖြင့်ပတ္တောရောက်သောပုဂ္ဂိုလ်သည်ဒိဋ္ဌိပါတော်ပညာဖြင့်ရောက်သောပုဂ္ဂိုလ်ဉာဏ်ဖြင့်ရောက်သောပုဂ္ဂိုလ်ပညာလွန်ခဲ့ပြီးတော့အရိယာမေရောက်တယ် ညာလွန်ခဲ့ပြီးတော့ရိယာမဲ့ဖြင့်နိဗ္ဗာန်မျက်မှောက်ပြုသောအခြင်းရောက်တယ်မှာပါဒိဋ္ဌံတံပတ္တောတိဒိဋ္ဌိပတ္တောပဲလို့လည်းပဲတက္ကရာကဖွင့်ပြပါတယ်အဲဒါကတော့နည်းနည်းဆိုဖက်လို့လွယ်တဲ့အနဲ့ဘုညာဒီမှာရေးတာဒိဋ္ဌံတံမြင်သည်အဆုံး၌မြင်သည်အခြားမဲ့၌နိဗ္ဗာန်ကိုမြင်သည်အခြားမဲ့၌ပတ္တောရောက်သည် သောတာပတ္တိမဲ့ဖြစ်နိဗ္ဗာန်မြင်ပြီးဒီအခြားမဲ့မှာသောတာပတ္တိကိုရောက်အတိပ္ပယ်တော့သူကလည်းကောင်းပါတယ်ဒိဋ္ဌန္တာမြင်ပြီးအခြားမဲ့နဲ့နိဗ္ဗာန်ကိုမြင်ပြီးအခြားမဲ့၌သစ္စာလေးပါးကိုမြင်ပြီးအခြားမဲ့၌နိဗ္ဗာန်ကိုမြင်ပြီးအဆုံးရဏက်ကတော့အဆုံးပဲအဆုံးဆိုရင်လည်းအခြားမဲ့ပဲအဲနိဗ္ဗာန်ကိုမြင်ပြီးအဆုံးနိဗ္ဗာန်ကိုမြင်ပြီးအခြားမဲ့၌ပတ်တော်ရောက်တယ်အရိယာကိုရောက် ပဲဆိုနိုင်ပါတယ်ဒါပေမဲ့လည်းအဲ့ဒါနားလည်ဝင်နေခက်တယ်မိမိချားမဲ့မိမိဆိုတကားလည်းရှိနေပညာချင်းရောက်တယ်ဆိုတာဒီဥစ္စာကရှိကလည်းသူကပညာလွန်ကဲလာတဲ့ပုဂ္ဂိုလ်ပညာဖြင့်အရိယာမဲ့ပို့တော့ရောက်ပြီပညာဖြင့်နိဗ္ဗာန်ကိုမြင်မောက်ပြီးသွားခြင်းရောက်ပြီဒါသူကသိလွယ်ပါတယ်အဲဒိဋ္ဌိပါဒပုဂ္ဂိုလ်ခေါ်တယ်အဲ့ဒါခေါင်းကဘာနဲ့တိုက်ဆိုင်ကြည့်ရမလဲ အနာတဝိရှုရေရိယာမဲ့သောရောက်လင်ပညာများသည်ဝိပဿနာရှုတဲ့ပုဂ္ဂိုလ်အနာတအထင်များနေတယ်ဆိုလို့ရှိရင်အဲဒီပုဂ္ဂိုလ်ကပညာများတဲ့ပုဂ္ဂိုလ်ပညာလွန်ခဲ့တဲ့ပုဂ္ဂိုလ်ပညာတွေထက်တဲ့ပုဂ္ဂိုလ်ပဲပညာများတဲ့ပုဂ္ဂိုလ်ပညာတွေထက်တဲ့ပုဂ္ဂိုလ်ကဘာထူးသလဲဆိုလို့ရှိရင်အဲဒီယုံနာအဖြစ်အပျက်ကလေးတွေသိတဲ့နေရာပြတ်တက်သွားတာရှင်းရှင်းလင်းလင်းသိတယ်ဝိပဿနာဉာဏ်နဲ့တွေ့တဲ့အခါလဲပြတ်တက်သွားတာရှင်းရှင်းလင်းလင်းတွေ့ပြီးတော့ပြောတဲ့အခါလဲပဲသူကပြတ်တက်သွားတာရှင်းရှင်းလင်းလင်းပြောတာပဲ ပညာလွန်ခဲ့တာတဲ့ပုဂ္ဂိုလ်စူးစမ်းဆင်ခြင်မှုလေးတွေလည်းရှိတယ်အဲဒီစူးစမ်းဆင်ခြင်မှုရှိလို့ဆင်ခြင်ဆင်ခြင်နေရင်တော့တရားကမတည့်ဖဲတော့နေတတ်တယ်သို့တော်လည်းမဆင်ခြင်မဲနဲ့ရှုသွားရင်သူကပညာပညာထက်မြက်တဲ့ပုဂ္ဂိုလ်ဆိုတော့သူလည်းမြန်တာပါပဲသူကပို့ပြီးတော့တောင်မြန်တတ်ပါသေးတယ်ပညာထက်မြက်လို့အဲဒါရောက်အဲ့ဒီပုဂ္ဂိုလ်မှာအနိစ္စဒုက္ခအနတ္တလက္ခဏာသုံးပါးနဲ့ဘယ်အထင်များတော့ဆိုအနတ္တအထင်များတယ်ဒီပုဂ္ဂိုလ်ကသဘောတရားများပဲလို့ထင်များတယ် အိဋ္ဌမသိတာမဟုတ်ဘူးသိတယ်ဖြစ်ပြီးကြောက်သားလို့အိဋ္ဌမသိနေတာပါပဲကြည်ကြည်ပြချင်းနဲ့ဆင်းရဲပဲဒီလိုလဲသိတာကိုယ်တိုင်ဒုက္ခဝေဒနာလည်းပဲဒီလိုပါလည်းပဲတွေ့ရတာပါပဲသို့တော်လည်းပဲသူ့မှာထင်တာကတော့သဘောတရားမျှပဲသူ့ဟာသူဖြစ်ပြနေတဲ့သဘောတရားပဲပုဂ္ဂိုလ်သတ္တမဟုတ်တဲ့သဘောတရားမျှပဲဒီလိုအထင်မြင်များတယ်ရှင်ရှင်အဲဒီလိုတင်မြင်များနေတဲ့ပုဂ္ဂိုလ်ဟာယဉ်ယဉ်တည်ထက်တဲ့ပုဂ္ဂိုလ်ပဲအဲဒီလိုယဉ်ယဉ်တည်ထက်လို့အနာတ္တထင်မြင်ပြီးတော့ သင်္ခါရုပ္ပကညာနောက်ဆုံးကြတော့တော်တော်လေးလေးလင်းလင်းမြန်ဖြစ်လာတဲ့သဘောတရားလေးတွေကိုအနတ္တသဘောတရားအနေအချင်းပဲသူ့ဟာသူဖြစ်ပြနေတဲ့သဘောတရားအနေအချင်းနောက်ကလည်းလိုက်ပြီးတော့ကျွင်းကျွင်းနဲ့ယုံနာသင်္ခါရချင်းနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုသွားတယ်နိဗ္ဗာန်မျက်မှောက်ပြုသွားအဲ့ဒီမှာပထမမက္ခဏရောက်ခါစားမက္ခဏမှာဓမ္မနုတာရီပညာတို့ဆင်လိုက်တဲ့ပုဂ္ဂိုလ်ပဲရှေ့ကပညာကောင်းဆောင်ပြီးတော့ရှုတာလို့တောင်း

သရဂါမိမဲ့ဖို့အနာဂါမိမဲ့ဖို့အရဟတမဲ့အလုံး6ဌာနရှိတယ်။အဲဒီလေ6ဌာနမှာဒိဋ္ဌိပတ္တလို့ခေါ်သည်။အဲဒါလေးဆိုရမယ်။အနာတဟုရှု၍အနာတဟုရှု၍အရိယာမဲ့သို့ရောက်လင်အရိယာမဲ့သို့ရောက်လင်ပညာများသည်ပညာများသည် ဝိညာဉ်တရေထက်သည်ပထမမေခဏ၌ဓမ္မာနုတာရီအလေ၆ဌာန၌ဒိဋ္ဌိပတ္တာသာတဘုခဏ၌ပညာဝိမု ద్ధ မိသည် ဋိပတ္တဆိုတာကတော့သရာသရာနီးဒိဋ္ဌိပတ္တပဲယူဆကောင်းပါနဲ့သရာနီးကသူအတွေးဝဆင်းနှလုံးမဲ့ဆင်းရတယ်ဒိဋ္ဌိပတ္တဖားလိုက်လေပြီးတာပါပဲအနတ္တဝိရှု၍အနတ္တဝိရှု၍အရိယာမဲ့တော်ရောက်လင်အရိယာမဲ့တော်ရောက်လင်ပညာများသည်ပညာများသည် ထက်သည်ပထမမေကနာ၌ဓမ္မာနုတာရီအလေ၆ဒါန၌ဒိဋ္ဌိပတ္တာသာတဘူခဏ၌ပညာဝိမု ద్ధ ာမီအာအဲဒီအခုပြောခဲ့တဲ့ဟာတွေကတော့ ဒီကယောဂီပုဂ္ဂိုလ်တွေတရားထုတ်ရင်ဒါတွေဒီအမျိုးတွေဖြစ်နိုင်ပါတယ်အကုန်လုံးဖြစ်နိုင်တယ်ဟောဗာသရဏုတာရီဖြစ်နိုင်တယ်ပညာလွန်ခဲ့ရင်ဓမ္မနုတာရီဖြစ်နိုင်တယ်နောက်သောတာပတိဖို့ရောက်သွားတဲ့အခါသောတာပန်ဖြစ်တဲ့အခါလည်း၆ဌာနပါဒဝိမု ക്ത ဒိဋ္ဌိပါဒဒါတွေဖြစ်နိုင်တယ်ပညာလွန်ခဲ့တဲ့ပုဂ္ဂိုလ်ဒိဋ္ဌိပါဒနောက်ဆုံးအရဟတဖို့ရောက်မယ်ဆိုရင်တော့ဖြင့်ပညာဝိမု ക്ത အဲ့ဒါကတော့အရဟတဖို့ရဟနာဖြစ်တဲ့အခါအကြမ်းမှဒါကတော့ဖြစ်မှာဟုတ် အခုဒီတရားရတာကနည်းနည်းပါးပါးလေးတော့မရှိသေးဘူးသူကနောက်ဆုံးအရာတကိုရောက်သွားပြီဆိုရင်ပညာဥမ္မုဒ္ဒဖြစ်အဲ့ဒါကအရူပဇာမပါတဲ့ပုဂ္ဂိုလ်တွေရတဲ့တရားဓုတွေပဲလားအရူပဇာမပါဘဲနဲ့ဇာလုံးလုံးမပါဘဲနဲ့အာထုတ်တဲ့ပုဂ္ဂိုလ်တွေဇံပါရင်လည်းပထမဇံဒုတိယဇံတတိယဇံဆိုရူပဇာလောက်ကိုအခြေခံပြီးအာထုတ်တဲ့ပုဂ္ဂိုလ်တွေ အဲ့ဒီပုဂ္ဂိုလ်တွေဟာဒီနာမယ်တွေပဲရတယ်ဇာမရှိဘဲနဲ့အာထုတဲ့ပုဂ္ဂိုလ်ဒုက္ခဥပါဒကပုဂ္ဂိုလ်ခေါ်တဲ့အခုဒီကအာထုတဲ့ပုဂ္ဂိုလ်တွေဟာဇာမပါဘူးဇာမပါတော့သူကဒုက္ခဥပါဒကတဲ့သမာဓိအစီအသေးမပါဘူးတဲ့၆တယ်တဲ့ဒီဝိပဿနာကအဲဇံပါပြန်လဲပထမဇံဒုတိယဇံတတိယဇံသရုပ်ဇံဆိုတဲ့ရူပဇံ၄ခုကိုအခြေခံပြီးရှုလို့ရှိရင်လည်းဒီတိုင်းပါပဲอืม

နောက်ဆုံးအရဟတဘုခဏကြတာပညာဥမှုတာမြည်ပြီးဒါအခုဒီကတရားထုတ်တဲ့ပုဂ္ဂိုလ်တွေမှာဒီမြည်ရရနိုင်တယ်အဲဒါကိုယ့်အကိုအိဋ္ဌာလိုထင်ပြီးတော့အရိယာမေရောက်ခဲ့သလားဒုက္ခလိုထင်ပြီးရောက်ခဲ့သလားအနာတ္တလိုထင်ပြီးရောက်ခဲ့သလားသရာကလွန်ကဲခဲ့သလားပညာကလွန်ကဲခဲ့သလားဆိုတော့ကိုယ့်အကိုဆိုရင်တော့ခံမနိုင်ပါဘူးဓမ္မသားဇာတိကလည်းမင်းများစစ်စစ်ကြည့်ရင်တော်တော်တော်ထင်ရှားပါတယ်တော်တော်တော်ပြီးသူပြောတယ် ပညာလွန်ခဲ့တဲ့ပုဂ္ဂိုလ်တွေပြောတာကသူကတော်တော်လေးဟန်ကြတယ်တက်တက်တော်တော်ရှင်းရှင်းလင်းလင်းရှိတယ်အဲတော့တော့ကွဲတာမများတော့ကွဲပါတယ်ဆန္ဒပြတွေလည်းပဲရိပ်မိပါတယ်တော့ကတော့အဲဒါသို့တော်လည်းပဲဟိုနောက်ဆုံးအဟာရဘုရားမြောက်သေးတဲ့ပညာဝိမုဒ္ဒကတော့ဆုံးဖြတ်လို့မဖြစ်သေးဘူးဒါကတော့သာတဘုရောက်မှဆုံးဖြတ်ဟောတာပါတိမဲ့ရောက်ရင်အဲသာရဏုတာရီဓမ္မနုတာရီမျိုးမျိုးမျိုးဖြစ်မှာပဲပညာလွန်ခဲ့ရင်

အရာတဖို့ရောက်တာမှာတော့ပညာဝိမု ക്ത ဖြစ်မယ်ပညာဝိမု ക്ത ခေါ်တဲ့ဒီပုဂ္ဂိုလ်အခုဂါကြီးစာပိုက်ကလာမရတာတော့ဒီကယောဂီတွေနဲ့များတော့ချင်းမသက်ဆိုင်နေဘူးသို့တော်လည်းတချို့နည်းနည်းပါးပါးသက်ဆိုင်တဲ့သဘောရှိတာလည်းနည်းနည်းပါးပါးတော့ရှိတယ်အရူပဇံကိုအခြေခံပြုပြီးတော့အနိစ္စဒုက္ခအနတ္တရှုလေအရိယာမေသို့ရောက်လင်းတဲ့အရူပဇံ တမောသပုဂ္ဂလောဥပိဥတောဘာဂဝိမု ക്ത ောအတမောသပုဂ္ဂလောဥတောဘာဂဝိမု ക്ത ောဣဒေကေသောအထဝိမောခေခုသိတဝဝိဟရတိအထဝိမောခေကာယေနခုသိတဝဝိဟရတိ

ပညာယသတ္တဒိဋ္ဌဝါအသွာပရိခိနာဟွန်တိအယံပုဂ္ဂလောဥဒ္ဓဘာဂဝိမု ക്ത ောဥဒ္ဓဘာဂဝိမု ക്ത ောနပါတော်ဖို့မှလွတ်မြောက်သောပုဂ္ဂိုလ်သည်ကဓမောသဘယ်သောပုဂ္ဂိုလ်ပါနည်းဣဒဤသာသနာတော်၌ဧကေသောအချို့သောပုဂ္ဂိုလ်သည်

ပထမဇာနဲ့ဝိတက်ဝိสารပိတိဒုက္ခဧကဂရဇိုင်ငါ၅ပါးရှိတဲ့ဇာနိဝရဏ၅ပါးမှကင်းပြီးတော့ဇိုင်ငါ၅ပါးထင်ရှားဖြစ်လာတဲ့ဇာပထမဇာလို့ခေါ်တယ်ကတိုင်းနဲ့အာထုံရင်လည်းကတိုင်းအာယုံထဲမှာစိတ်ကလေးဝါပြီးတော့တီးနေတာစိတ်ကလေးကတိုင်းအာယုံကပဂရိတုံကရိုးရိုးကတိုင်းအာယုံပဲအဲဒီနိဝရဏတွေကင်းသွားတဲ့အခါမှာအယောင်ဆင်းတဲ့ကြီးကြီးလင်းလင်းတန်းတန်းရှင်းရှင်းဖြစ်ပြီးတော့ထင်တဲ့အာယုံလေးမှာစိတ်ကလေးငြိမ်ဝပြီးတော့တည်သွားတာ

ငါးပါးသောတရားတွေသာယင်္ဂါတွေခေါ်တယ်အဲဒီငါးပါးသောတရားတွေသင်္ချာပေါ်ခြင်းကြောင့်និဝရဏတွေလည်းကင်းတယ်ကာမိသနာនិဝရဏကာမအာယုန်တွေစိတ်ကူးစိတ်သားနဲ့စောစောကတည်းကမသွားပါဘူးဥဇာရသာနဲ့ကင်းလာတာယာဘာရစိတ်ပျက်စီးဆုံးမှုတွေဌိနာမေယစိတ်ထိုင်းမှပြင်းမှုတွေဒါတွေမရှိဘူးဒီကမှာဥဒိစ္စကုက္ကုစစိတ်ပြန်လွင်မှုစိတ်ပူပါမှုမရှိဘူး ဝိသိကိစ္စတဲ့ယုံမှားမှုဇာနဲ့ဆိုင်တဲ့ယုံမှားမှုကတော့အတူအချင်းတော့ဟိုတင်းမှာပဲသူကတော့ဒီဇာလုံကန်းနဲ့စပ်ပြီးတော့ယုံမှားမှုပါဒီဒီတရားအထုတ်လို့ဒီဇာဟာအဲဖြစ်မှာလားဒီလိုတရားမျိုးဖြစ်မှာလားအကျိုးရှိမှာလားမရှိမှာလားစသည်ဖြင့်ယုံမှားမှုတွေအဲဒီလိုဟာတွေကင်းသွားတယ်သူကဇန်တရားရဲ့ယုံနဲ့ဟောသစ္စာလေးပါးမှာယုံမှားတော့ဒီလိုတော့ကင်းတာမဟုတ်ဘူးဒါကတရားပဲအဲဇန်ဇန်လုံကန်းနဲ့စပ်ပြီးယုံမှားလေးကင်းတယ် အလုပ်တစ်ခုခုဆိုတာပဲအလုပ်ဖြစ်ပဲဖြစ်ဖြစ်ပဲအယောင်းဝယ်လုပ်တဲ့အလုပ်ပဲဖြစ်ဖြစ်လေယာကိုင်းချင်းစိုက်ပြိုးတဲ့အလုပ်ပဲဖြစ်ဖြစ်ဒီလိုလုပ်လို့ရှိရင်နေရာမှာကြပါမလားဆိုတာစဉ်းစားတာရှိတာပဲအဲဒီဥစ္စာမျိုးမအောင်မြင်ခင်ကတော့ဟုတ်မဟုတ်ပါမလားနေရာကြပါမလားလို့အောင်မြင်အောင်မြင်သွားတဲ့အခါကျတော့ဟုတ်မဟုတ်ပါမလားလို့ပဲတွေးတော့မလဲဟုတ်နေတာကွာကြိုးရှိပါမလားလို့မတွေးတော့ဘူးကြိုးရှိနေတာတေချာပြန်တွေးအဲလိုပဲ ဇာလုံကအထုတဲ့ပုဂ္ဂိုလ်ဇာမရခင်ဒီလောက်ဟာဇာကြတာဟုတ်မှာဟုတ်ပါမလားကျိုးရှိတာဟုတ်မှာဟုတ်ပါမလားလို့သောသောပိုင်းကဝိသိကိစ္စဖြစ်တယ်အခုဇာရောက်နေတဲ့ကအဲဒီဝိသိကိစ္စမဖြစ်နိုင်တော့ဘူးကလုံငန်းရဲ့အကျိုးကပေါ်နေအဲဒါကြောင့်ဝိတဝိသရာပိတုကဧကတာရိဟုသောဇာယင်္ဂ၅ပါးအပေါင်းဇာအာယုံမှာစူးစိုက်ပြီးတော့ဒီနေတာကတိုင်းအာယုံဖြစ်ဖြစ်အာနာပါနာသောသောဝင်တဲ့အာယုံပဲဖြစ်ဖြစ်အဲဒီမေတ္တာကရုဏာမုရိတာတို့ရဲ့အာယုံ အဲဒီအာယုံပဲဖြစ်ဖြစ်ဇာအာယုံမှာစိုးစိုက်ပြီးတော့တင်းနေတယ်အဲဒါပထမဇာနဲ့နောက်အဲဒီပထမဇာကနေဝိတ္တဝိသရမပါပဲနဲ့သူကတိုင်းစာကြည့်တော့အာယုံမှာတင်းနေအောင်နှလုံးသွင်းလို့ဝိတ္တဝိသရမကြံစီရဘူးမစင်စားရဘူးမကြံစီမစင်စားပဲနဲ့ကိစ္စပြီးနေအတိုင်းစာကြည့်တော့အာယုံမှာစိတ်လေးငြိမ်ဝရတီးပြီးတော့နေအဲဒါဒုတိယဇာလို့ခေါ်တယ်အခုတရားထုတ်တဲ့ခါလဲ ဇံရယ်လို့သာပြောလို့မဖြစ်တာဝိပဿနာကမယ်ဇံနဲ့ခါစင်စင်ပဲပရမအစမှာအဲ့ဒီလိုဝိတက်ကြားရတယ်ရှုမှတ်ဖို့ပြအောင်လို့ကြားရတယ်စူးစမ်းဆင်ခြင်မှုလည်းကြည့်ရတယ်ဝိဇာရလည်းပါရတယ်အဲ့ဒီအာယုံလေးနဲ့မှတ်ကောင်းနေတဲ့အခါကလာပီတိလည်းပါတာပဲဒုက္ခဆိုသိချမ်းသာမှုလည်းပါတယ်အဲရှုမိတဲ့အာယုံလေးမှာကကနဲ့ကကနဲ့တွေ့ဧကကရလည်းပါတယ်ဇာယင်က၅ပါးလုံးသူကဖြစ်နေတာပဲနောက်သူ့ရဲ့နိုင်နေလာတဲ့အခါကျတော့အာယုံပေါ်မကြံရတော့ဘူး အာယုံကသူ့လိုလိုပေါ်နေ။ပေါ်လာတဲ့အာယုံနဲ့စဉ်းစားဆင်ခြင်မှုမရှိတော့ရှုုံရှုုံလေးသိနေတယ်။ဝိတဝိသရာကင်းသွားဒုတိယဇာနဲ့တူးလာတယ်လို့ဒုတိယဇာနဲ့တူးလာတယ်။နောက်သူ့ရဲ့အားကောင်းလာတဲ့အခါကျတော့ဝိပဿနာရှင်ရင်ဟောပီတိတောင်မပါပြန်ဘူး။အဲဒါဘုန်းကပထမဇာနဲ့တူတာကတော့ပထမမှတ်ကောင်းတာကဖြစ်ပါတယ်။နာမယုပပရိသေညာဒီကရေအစာအိမ်မှတ်ကောင်းတာကဖြစ်တယ်။ ဒုတိယဇာနဲ့တူတာကတော့ဥရိယပြညာအစမှာဖြစ်တာပါတယ်ပီတိတွေနဲ့တကွပီတိနဲ့ဝမ်းမြောက်ဝမ်းသာတွေအလုံးကဲဖြစ်ပြီးတော့ဒီမှာဖြစ်တာပါတယ်ဟောတော့ကြတော့ပီတိတောင်မပါဘူးသူဥရိယပြညာအရင်မှရောက်တာပီတိမပါဘူးဒုက္ခနဲ့သိချမ်းသာပြီးမှလို့ကောင်းဟောနောက်ကြရင်ဒုက္ခတောင်မပါပြန်ဘူးအဲဘင်္ဂညာတို့သင်္ခါရုပ္ပခာညာတို့ကြဒုက္ခတောင်မပါပြန်ဘူးဟိုမှာဥပ္ပခာနဲ့ဒီလူရှုပြီးတော့သွားတယ်သရုပ်ဒုက္ခနဲ့တူးနေတယ် အဲရူပါဇ္ဇသံဃာလည်းအဲ့ဒီတိုင်းပဲဝိတဝိသရာပိတုကဧကရဇာယင်္ဂ၅ပါးလုံးပါတဲ့သံဃာတစ်မျိုးဝိတဝိသရာမပါဘဲနဲ့ပိတိဒုက္ခဧကဂရသုံးခုရင်ပါတာတစ်မျိုးဒုက္ခနဲ့ဧကဂရနှစ်ခုရင်ပါတာတစ်မျိုးဒုက္ခမပါဘဲနဲ့ဥပ္ပခာနဲ့ဧကဂရဒီနှစ်ခုရင်ပါတာတစ်မျိုးအလုံးဝါသရဇာ၄ခုရှိတယ်အဲဒီဝါသရဇာ၄ခုကိုအခြေခံပြီးရှိုံနဲ့တော့ဥပဒဘာဝိမုဒ္ဒမရှိဘူး

အဲဒါလည်းပဲဝိပဿနာရှုတဲ့ကတခါတခါအာယုံကိုလုံးလုံးမရှိတော့ဝင်နေရခြင်းသိတဲ့စိတ်လောက်သာရှိပြီးအာယုံမရှိဘဲနေတဲ့နေရခြင်းလည်းရှုရတယ်ပြီးရင်ပြီးရင်ပြီးရင်ပြီးရင်ပြီးရာကြီးတွေပဲလိုက်ပြီးတော့ရှုနေရတယ်အဲပြီးရဘာပြီးရလို့အာယုံကမရှိသလိုဖြစ်ပြီးတော့အဲဒီလိုဟာလည်းတွေ့ရတယ်နေဝပညာနာပညာဆိုတာကတော့စိတ်ကလေးမရှိရရှိอืมပညာဟာမရှိတော့ဘူးလို့လဲမရှိတော့ဘူးလို့လုံးလုံးလည်းမဆိုတော့ဘူးရှိတယ်လို့လည်းမဆိုတော့ဘူးသူကမထင်မရှား

မရှိတော့ဘူးဆိုတဲ့အာယုံအာယုံပြုတာကတစ်မျိုးပြီးတော့အဲ့ဒီလိုရှုတာအဲ့ဒီလိုရှုတဲ့ဇာစိတ်ကိုပဲသိမ်မွေးပါပဲကောင်းပါပဲနှလုံးသွင်းပြီးတော့စိတ်ကလေးမရှိရရှိကုံလူမတချုံလူမတဖြစ်နေတဲ့အဲစိတ်ကလေးဖြစ်နေတာကတစ်မျိုးအာလုံး၄မျိုးရှိတယ်အမှန်တရားသိမ်မွေးတာသံတရားတွေတဲ့ဒါသံတဝိမုခတွေလို့ဆိုပါတယ်ဒီဒီသံတဝိမုခအတိတ်ကမှာရူပေအာရုပ္ပါ

အရူပဇံကိုခြေကံပြု၍အိဋ္ဌဒုက္ခဝေရှုလျေရိယမဲ့သို့ရောက်လင်ပထမမဲ့ခန္ဓာနဲ့သတ္တနုတာရီအိဋ္ဌဒုက္ခရှုရင်တော့သတ္တနုတာရီအနတ္တဝေရှုလျေရိယမဲ့သို့ရောက်လင်ပထမမဲ့ခန္ဓာနဲ့ဓမ္မနုတာရီဟိုရှိကရှိကနှစ်ပိုက်အတိုင်းပါပဲအိဋ္ဌဒုက္ခလို့ရှုလို့ချင်းဒီပုဂ္ဂိုလ်ဟာသရာလွန်ကဲတာသရာဒူရသရာဝန်သရာဝန်နဲ့သရာဥဆောင်ပြီးတော့လားအနတ္တဝေရှုရင်ပညာလွန်ကဲတာပညာဥဆောင်ပြီးတော့လားဒါကြောင့် သာရဏုသာရီသောတာပတိမေခနာမှာတော့သာရဏုသာရီနဲ့ဓမ္မနုသာရီပဲညီသေးတယ်ဘာမှမထူးသေးဘူးဟောတယ်လဲ၆ဌာနကြတော့ထူးလာတယ်အလဲ၆ဌာနကြတော့သတ္ထာကဆောင်းပြီးဖြစ်စေပညာကဆောင်းပြီးဖြစ်စေအလဲ၆ဌာနကြတော့ကာယတက္ကိခေါ်တယ်တဲ့ဒီကတော့သောတာပတိပုဝါစတိအာတမေတယောက်အလဲ၆ဌာနမှာကာယတက္ကိလို့ခေါ်တယ်အာရုပ္ပဇာအရင်ကပြုပြီးတော့ရှုလာတဲ့အတွက် အရူပဇာဒီအရူပဇာနာမကာယဖြင့်အရူပဇာကိုတွေ့ထိပြီးတော့အရူပဇာအတွေ့တွေတွေ့ထိပြီးတော့တက်လာလို့တဲ့ကာယနာမကာယဖြင့်သက်ခိမျက်မှောက်ပြုပြီးတော့တက်လာတာတဲ့ဒါမှမဟုတ်ကာသက်ခိလို့ခေါ်တယ်နောက်ဆုံးအရာတဖို့ရောက်တဲ့ခါကာလကျတော့အဲ့ဒါဗရာလွန်ကဲသည့်ဖြစ်စီပညာလွန်ကဲသည့်ဖြစ်စီပဲသူဥဒ္ဒောဘာဥမူတာခေါ်တယ်ဥဒ္ဒောဘာကနှစ်ပါးသောအဖို့မှလွတ်မြောက်သွားတာ ယံပုဂ္ဂလောဤပုဂ္ဂိုလ်သည်ဥပ္ပဒောဘာကဝိမု ക്ത ဥပ္ပဒောဘာကဝိမု ക്ത နိဥပ္ပဒောဘာကနှစ်ပါးသောခုမှလွတ်မြောက်သွားသည်အရူပဥစ္စရဇံဝင်စားကြတဲ့ကရူပအာယုန်တွေလွန်မြောက်လာခဲ့တယ်အရူပဇာနေကရုပ်ကိုအာယုန်မပြုရူပဇာနေကတော့ကတိုင်းရုပ်ဆိုရင်ရုပ်အနေအချင်းအာယုန်ပြုတာပဲကတိုင်းရုပ်တွေအတုပတွေဆိုရင်လည်းဥဒုမာကစာတွေအကောင်ထည်ကြည့်လိုက်သူကရုပ်နဲ့အာယုန်ပြုတာပဲ ဆိုတော့တေချာပစ္စည်းရင်တော့ပညာလို့တော့ခေါ်ပါတယ်ဒါပေမဲ့လို့သူကရုပ်ထေဝတ္ထုကြီးနဲ့အာရုံပြုသတ္တဝင်တဲ့အာနာပါနကမ္မထာနဲ့လာတဲ့ပုဂ္ဂိုလ်ကလည်းအာနာပါနမှာသူကသတ္တဝင်တဲ့ပုံသဏ္ဍာန်နမိတ်နဲ့မြန်မာလည်းရုပ်အနေနဲ့အာရုံပြုတာကရုဏာတို့မေတ္တာတို့ကရုဏာတို့မုဒိတာတို့ဆိုတဲ့မျိုးစားတွေကလည်းပဲသတ္တဝါပညာအာရုံပြုသတ္တဝါလည်းအကောင်ထည်ကြည့်လိုက်ဆိုတော့သူကလည်းရုပ်ထေဝတ္ထုကြီးနေနဲ့ပဲသူကလည်းဒီလိုထင်ရှားတာပါ

သူ့အယုံတွေကအဲတော့အာယုပဇံစိတ်ဝင်စားလိုက်ကြတဲ့ကတဲ့အဲရုပ်အယုံတွေလွန်မြောက်လာတယ်ရုပ်ဖို့မှလွန်ခဲ့ပြီတခါအာယုပဇံကထပြီးတော့ဝိပဿနာရှုလို့ရဟတမေရောက်တဲ့ခါကျတော့နာအာယုန်တွေကလည်းလွန်မြောက်သွားတယ်ယုံနာသင်္ခါရတွေကုန်ကျင်းသွားတာအခုဝိပဿနာရှုတဲ့ပုဂ္ဂိုလ်တွေယုံနာသင်္ခါရငြင်းရရောက်တဲ့ခါလည်းဒီယဝနာအကုန်လုံး ချုပ်ငိမ့်သွားတာပါပဲဒါပေမဲ့လို့ဟိုဟိုပုဂ္ဂိုလ်လို့စောစောကနေပြီးတော့ရုပ်ကလွန်မြောက်လာခဲ့တာမဟုတ်လို့သူဘုရောဘာဝိမုဒ္ဒတော့မခေါ်ရဘူးပညာဝိမုဒ္ဒပဲခေါ်ရညာနာပုဂ္ဂိုလ်ဆိုရင်ပညာဝိမုဒ္ဒဒီရင်ပုဂ္ဂိုလ်တွေတော့အဲတတဝိမုဒ္ဒတော့ဒီလိုပဲခေါ်ရအခုအရုပဇံဝင်စားလာတဲ့ပုဂ္ဂိုလ်ကတော့အရုပဇံဝင်စားလိုက်ကြတဲ့ကရုပ်အာယုန်တွေလွန်မြောက်လာပြီတဲ့ဒီချိန်လွန်မြောက်ခဲ့တယ်ရုပ်ဖို့မှလွန်မြောက်လာတဲ့ဒီချိန် ဒါကဝိပဿနာရှုလို့အရဟတမေရောက်တဲ့ခါကျတော့နာအာယုန်တွေလည်းလွန်မြောက်သွားပြန်တယ်။နာအာယုန်တွေလွန်မြောက်ကနှစ်ကြိမ်ဖြစ်သွားတာပေါ့။အဲရုပ်အာယုန်မှတစ်ကြိမ်နာအာယုန်မှတစ်ကြိမ်ရုပ်ဖို့မှတစ်ကြိမ်နာဖို့မှတစ်ကြိမ်အဲဒါနှစ်ပါးသောဖို့မှနှစ်ကြိမ်လွန်မြောက်သွားလို့သူဥဒ္ဒဘာဝမုဒ္ဒါခေါ်သည်။ကြိုင်အောက်ဆုံးပုဂ္ဂိုလ်လေးဆိုကြအောင်လား။ ဥပ္တောဘာဂဝိမု ക്ത ဥပ္တောဘာဂဝိမု ക്ത နှစ်ပါးသောဖို့မှာသာသောဖို့မှာတစ်ကြိမ်လွတ်မြောက်သောယ ahanan ပုဂ္ဂိုလ်တစ်ကြိမ်လွတ်မြောက်သောယ ahanan ပုဂ္ဂိုလ်သို့ဥပ္တောဘာဂဝိမု ക്ത ဥပ္တောဘာဂဝိမု ക്ത နှစ်ပါးသောဖို့မှာတစ်ကြိမ်လွတ်မြောက်သောယ ahanan ပုဂ္ဂိုလ်ဥပ္တောဘာဂဝိမု ക്ത နှစ်ပါးသောဖို့မှာတစ်ကြိမ်လွတ်မြောက်သောယ သောဘာဟဘုရားမပါတော်ဘုမာမကြိမ်တို့ကြောင့်သောသာကာပုဂ္ဂိုလ်အဲ့ဒါပါအရူပဇံကိုခြေခံပြု၍ဆိုအရူပဇံဝင်စားလိုက်တဲ့ကရုပ်အာယုံပုံမှလွန်မြောက်ခဲ့ပြီတဲ့ရုပ်အာယုံနဲ့အာယုံမပြုတော့ဘူးနောက်အရာတဖို့ရောက်အရာတဖို့ရောက်တဲ့ခါကာလကျတော့နာအာယုံတွေလည်းချုပ်သွားပြီနာအာယုံတွေလည်းလွန်မြောက်သွားပြီ

နတ္တဝုရှုလျက်အနတ္တဝုရှုလျက်သိရမဲ့သောရောက်လင်သိရမဲ့သောရောက်လင်ပထမမေခဏ၌ပထမမေခဏ၌ဓမ္မာနုတာရီမြည်ဓမ္မာနုတာရီမြည်အလေ၆ဌာန၌အလေ၆ဌာန၌သာယသက်ခိသာယသက်ခိရာတဖို့ခဏ၌ရာတဖို့ခဏ၌သောဘာကဝိမု ద్ధ ာမြည်သည်ဝိမု ద్ధ ာမြည်သည်အရူပဇံကို ခြေကံပြု၍ဒိဋ္ဌဒုက္ခဝိရှုလျက်အရိယာမေသို့ရောက်လင်ပထမမခဏ၌သာရဏုတာရီမိသာရဏုတာရီမိအနတ္တဝိရှုလျက်အရိယာမေသို့ရောက်လင် ဓမ္မမေခနာ၌ဓမ္မာနုတာရိမိဓမ္မာနုတာရိမိအလေ၆ဌာန၌ကာယသက်ခိကာယသက်ခိသရတဘုခဏ၌သရတဘုခဏ၌သောဘာကဝိမု ക്ത မိမိသောဘာကဝိမု ക്ത မိမိဒါကအာယုဘာဇာနေနဲ့ဆိုင်တဲ့ပုဂ္ဂိုလ်တွေ အာယုဘဇံရတဲ့ပုဂ္ဂိုလ်အာယုဘဇံမရှိဥစ္စာဝင်စားပြီးဝိပဿနာရှုအဲဒီမှာအနိစ္စဒုက္ခအနတ္တထင်ရင်ဒီပုဂ္ဂိုလ်ကသတ္တလွန်ခဲ့တဲ့ပုဂ္ဂိုလ်ဆိုနောင်ဓမ္မမရောက်တဲ့ကာသနာနုတာရီကြီးရဲ့အနတ္တကိုရှုတဲ့အနတ္တထင်လို့ရှိရင်ဒီပညာလွန်ခဲ့တဲ့ပုဂ္ဂိုလ်ဓမ္မမခဏမှာဓမ္မနုတာရီကြီးရဲ့ရှင်းတာကအတိုင်းပါပဲလားမထူးသေးဘူးအဲဒါအာယုဘဇာဝင်စားခြင်းကြောင့်အမိမထူးဘူးသူကဒီပထမခဏမှာတော့ အဲသရလွန်ကဲရင်သရလူသားတွေပဲပညာလွန်ကဲရင်ဓမ္မလူသားတွေပဲနေသာဒုက္ခရှုပြီးတော့အရိယာမဲ့ရောက်ရင်သရလူသားအနာတဝိရှုပြီးအရိယာမဲ့ရောက်ရင်ဓမ္မလူသားတွေဒါမထူးသေးဘူးအလဲ၆ဌာနမှာထူလာတယ်အလဲ၆ဌာနနဲ့ကာယတေခီအဲသောတာပတ္တိမဲ့ပြီးတော့သောတာပတ္တိဖူကစပြီးသရာမိမဲ့ဖူအနာမိမဲ့ဖူအဟတမဲ့တဲ့အောင်၆ဌာနအဲဒီ၆ဌာနမှာလူကာယတေခီခေါ်တယ်တဲ့

သံဝင်စားပြီးတော့နေတယ်ကာယေနနာမကာယဖြင့်နာဖြင့်စိတ်ဖြင့်သံကိုအဲဒီအာယုဘဇံတရားတွေကိုယ်တွေ့ပြီးတကလားနေတယ်ဇံဝင်စားနေတာပါပဲဇံရောက်ပြီးတကလားနေအဲဒီလိုဇံရောက်ပြီးတော့အဲဒီကဇံထဝိပဿနာရှုဝိပဿနာရှုတဲ့အခါမှာအနိစ္စလို့ထင်တာလည်းရှိမှာဒုက္ခလို့ထင်တာလည်းရှိမှာအနတ္တလို့ထင်တာလည်းရှိမှာဘယ်လိုပဲထင်ထင်ပဲ သူကအလယ်၆ဌာနရောက်လို့ရှိရင်တော့ကာသကိခေါ်တယ်အဲပထမမေခဏသောတာပတိမေခဏမှာဆိုရင်တော့အိစ္ဆဒုက္ခထင်လို့ရှိရင်ပါရနုတာအနာတ္တထင်လို့ထင်ပြီးတော့အဲသောတာပတိမေရောက်လို့ရှိရင်သူကဓမ္မနုတာတွေသင်မှာဆိုတဲ့အတိုင်းသားလေးကအဲ့ဒါတွေကဒီလိုပဲသူကသူကမပြောင်းသေးဘူးအမြင်အနိစ္စဒုက္ခကိုရှုလျက်အရိယာမဲ့သို့ကြောင့်လည်းပထမမေခဏနဲ့သတ္တနုတာရီ အနတ္တဝိရှုလေရိယမဲ့သို့ရောက်လင်းပထမမေခဏနဲ့ဓမ္မနုတာရိမိဤဒါမပြောင်းသေးဘူးအလေ၆ဌာနနဲ့ကာသကိပညာယသတာဒိဋ္ဌောအသောအဘိခိနာဟွန်တိပညာယသဝိပဿနာပညာရိယမဲ့ပညာဖြင့်လိဒိဋ္ဌောအမြင်၍ပါမြင်တာတော့ဆိုဝိပဿနာပညာဖြင့်သင်္ခါရတရားတွေရဲ့အနိစ္စဒုက္ခအနတ္တကိုမြင်တယ် အရိယာမဲ့ဖြင့်သောတာပတိမဲ့ဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့မြင်တယ်နိဗ္ဗာန်မြင်တော့အပြင်သစ္စာလေးပါးမြင်တယ်လို့လည်းဆိုရတာပေါ့အဲဒီလိုပညာသတ္တတိတဝါပညာရပညာဖြင့်ပညာရဝိပဿနာပညာရိယမဲ့ပညာဖြင့်ဒိဋ္ဌဝါသစ္စာလေးပါးကိုမြင်ခြင်းကြောင့်အတ္တထုပုဂ္ဂိုလ်ဤသာနာနာ၏ဧကိစေတာတို့အာတဝါချိုသောအာတဝတရားတို့သည်သိက္ခိဏအကုန်ကုန်သည်ဟောဒီဖြစ်ကုန်၏တချို့အာတဝတရားတွေကုန်သွားတယ် ခုနကဥပဒောဘာကဝိမု ക്ത ပုဂ္ဂိုလ်ရတယ်ယဟနာပုဂ္ဂိုလ်မှုအာတဝပရိက္ခိနာဝန်တို့အာတဝတွေကုန်တယ်လို့တာမညာဟောတယ်အကုန်လုံးကုန်တာဟောတာအခုကအကုန်လုံးကုန်တာမဟုတ်တချို့တော့ကုန်သွားတယ်ဧကိစေချို့ကုန်တာအာတဝအတော်တရားတို့သည်ပရိက္ခိနာကုန်ခန်းကုန်သည်ဟောနေဖြစ်ကုန်၏အချို့သောအာတော်တရားတွေကုန်သွားတယ်သောတာပတ္တိမဲ့ဖို့ရောက်တဲ့ပုဂ္ဂိုလ်ကအမာယကမဏိယပယ်ကြလို့တဲ့အတော်တွေကုန်သွားတာပေါ့လေဒါပဲပယ်ကြလို့တဲ့ ငရဲဒိဋ္ဌာပြိတာဖြစ်မဲ့အတော်တွေကုန်သွားပြီတဲ့သူငရဲမကြနိုင်တော့ဒီပုဂ္ဂိုလ်ဒိဋ္ဌာမဖြစ်နိုင်တော့ပြိတာမဖြစ်နိုင်တော့ခုနဘဝတဲ့ပိုလွန်ပြီးတော့သုပတိဘဝတွေမှာလည်းလူဘဝနာဘဝတွေခုနဘဝတဲ့ပိုလွန်ပြီးတော့ဘဝတွေမဖြစ်နိုင်တော့အဲ့ဒီလိုဖြစ်မဲ့အတော်တရားတွေကုန်သွားပြီတဲ့ကာမသဝဘဝသဝဒိဋ္ဌာသဝအဝိဇ္ဇာသဝဆိုတာအတော်တရားတွေအဲ့ဒီတန်အထူးအပြင်ဒိဋ္ဌာသဝကတော့လုံးလုံးကုန်သွားတယ်ဒိဋ္ဌိကတော့လေမှားတော့ယူမိစ္ဆာတွေကြီးတော့ပြင်မဖြစ်နိုင်တော့လုံးလုံးကုန်သွားတယ် အဲကာမသဝတို့ဘဝသဝတို့ကတော့ကာမသဝခုနှစ်ဘဝတည်းလို့ဖြစ်အလွန်ဖြစ်နေနိုင်တဲ့ကအဲကာမရာဂကာမအယုန်တွေခင်မင်တွေ့ရတဲ့သဘောအပယ်လေးပါးကြောက်စင်တာကြောက်စင်နိုင်တဲ့ကာမရာဂကာမအယုန်တွေခင်မင်တွေ့ရတဲ့သဘောအဲ့ဒါတွေကုန်သွားတယ်ဘဝသဝကလည်းခုနှစ်ဘဝတည်းပိုလုံးကြီးဖြစ်မဲ့ဘဝတွေအဲ့ဒါတွေကုန်သွားတယ်အဝိဇ္ဇာသဝကလည်းပဲပယ်လေးပါးကြနိုင်တဲ့အဝိဇ္ဇာသဝ ခုနဘွားတဲ့ပုံလုံးကြီးချင်းမဲ့အဝိဇ္ဇာတော့အဲ့ဒါကြီးကုန်သွားတယ်ဧကစီအာသဝအချို့သောအာသဝတရားတွေပရိကိနာကုန်ခန်းကုန်သည်ဟောနေဖြစ်ကုန်၏အရာဥစ္စရိပုဂ္ဂလောကာယတခိယပုဂ္ဂလောဤပုဂ္ဂိုလ်ကိုကာယတိကာတခိပုဂ္ဂိုလ်ယောဥစ္စရိစွာ၏အဲ့ဒီပုဂ္ဂိုလ်ကကာယတခိပုဂ္ဂိုလ်ပဲတဲ့နာမကာယဖြင့်ဇံကိုတွေးပြီးတော့အရိယာမေဖို့ရောက်သွားတဲ့ပုဂ္ဂိုလ်တဲ့ကာယတခိပုဂ္ဂိုလ်ခေါ်ပြီး သောတာပန်ကနေပြီးတခါတရားထုတ်လို့တရားမဲ့ဖို့ရောက်လဲကာအသက်ကြီးပဲသူမေခနာလဲကာအသက်ကြီးဘဝနာလဲကာအသက်ကြီးပဲသူအဲ့ဒီမှာလဲဧကစီအာသောဘိခိနာချုပ်အာသောတွေထပြီးတော့ဂုံတယ်ကာမရာဂအကျမ်းစာတွေဇာဘာရအကျမ်းစာတွေထပြီးတော့ဂုံသွားတယ်အဲသူဂတိဘဝမှာလည်းပဲသူဂတိဘဝမှာလည်းနှစ်ဘဝတည်းပုံလုံးပြီးဖြစ်မဲ့အဲဖြစ်စေနိုင်မဲ့အာသောကြတွေထပြီးတော့ဂုံသွားတယ် နောက်အဲ့ဒီအနာဂတ်အန္တရာဂါနေပြီတရားတော်လို့အနာဂတ်မြတ်ဖို့ရောက်လဲသူသာသက်ရှိပဲသူသူကအဲ့ဒီအာရုပဇာနေကနေပြီးထပြီးတော့တရားတော်တော့အဲ့ဒီပုဂ္ဂိုလ်ကာသက်ရှိအဲ့ဒီမှာဧကိစ္စအာတော်တွေထပြီးတော့ကုံသွားတယ်အနာဂတ်မြတ်ဆိုတော့ကာမရာဂအနုစားတွေကာမရာဂတွေအကုန်လုံးကုံသွားတယ်ကာမအာယုန်တွေနှိမ့်သက်တာမှမရှိတော့ဘူးရာဘာရာဒေါသတွေအကုန်လုံးကုံသွားတယ်ကာမလောကမှာဖြစ်စေမဲ့အာတော်တရားတွေအကုန်ကုံသွားတယ်လို့ရူပလောကအရူပလောကပဲဖြစ်ဖို့ရှိတယ်ဖြစ်လည်းပဲသူက ဘဝတစ်မျိုးပဲဖြစ်တယ်နှစ်မျိုးသုံးမျိုးပြောင်းပြီးတော့မဖြစ်ဘူးတဲ့ပရိသေအားဖြင့်တော့သုဒ္ဓဘာသာ၅ပုံအစဉ်တိုင်းဖြစ်သွားမယ်ဆို၅ဘဝဖြစ်နိုင်ပါလေ၅ဘဝဖြစ်နိုင်တယ်ဒီနေ့ကအလေတော်ဆရာတော်ဆရာကြီးတရားထဲမှာလည်းပါပါတယ်အင်းဆရာကြီးဖတ်ကြည့်ရင်သူကတွေ့ပြီးသားဖြစ်ပါလိမ့်မယ်မျိုးသားသူကမှတ်ရသားကြတယ်တော့ပါပါတယ်ဒီနေ့ဝိသကာတို့နာထဘိန်တို့မကြာမင်းတို့ ဒီပုဂ္ဂိုလ်တွေဘုံစင်စံပုဂ္ဂိုလ်တွေပြသောတာပန်နေအဲဒီလိုပုဂ္ဂိုလ်တွေလည်းဖြစ်နိုင်တယ်လို့ဝိသသာဆိုရင်ဘုရားเจ้าမှာယူဝိသသာသူကနေမန္တရိဏပြည်ရောက်သူနေမိတာနာမင်းကြီးအမိဘုရားကြီးအဲဒီနာပြည်မှာနတ်သက်ရှိသလောက်နေပြီးရင်အဲဒီကအဲအနာဂံဖြစ်မယ်လို့နာဂံဖြစ်နာဂံဖြစ်ပြီးတော့သုဒ္ဓဘာသာ၅ပုံ အစဉ်တိုင်းလိုဖြစ်သွားအာဝိဟာဘုံအတ္တပဘုံသုရတဘုံသုရတိဘုံကဏိဌဘုံအာဝိဟာဘုံရောက်တဲ့အခါမှာကဘာပေါင်းတစ်ထောင်ရှိတယ်အတ္တကကဘာပေါင်းတစ်ထောင်ကဘာပေါင်းတစ်ထောင်ဟာသူအနာဂတ်ဖြစ်နေနေမှာပဲအာဝိဟာနေပြီးတော့သူ့ရတဲ့အခါမှာအတ္တပဘုံရောက်ကဘာပေါင်း2000ရှိတယ်အတ္တပဘုံကနေသူ့ရတဲ့ကသုရတာဘုံရောက်တယ်အဲဒီမှာကဘာပေါင်း4000ရှိတယ်အတ္တက သုရတာဘုံကနေပြီးစုရတဲ့အခါသုရတိဘုံရောက်အဲ့ဒီမှာကဘာပေါင်း8000ရှိတယ်အတက်ကအဲ့အနာဂါဖြစ်နေတယ်အဲ့ဒီကနေပြီးတော့စုရတဲ့အခါအကနိဋ္ဌဆိုနောက်ဆုံးမှာအကနိဋ္ဌသူကတော့နောက်ဆုံးမှာသူကတော့အတိဘုံရောက်တိုင်းဘယ်ဘုံမှမပြောင်းအဲ့ဒီပရိနိဗ္ဗာန်ဆိုင်ရမှာအဲ့ဒီဘုံရောက်သွားတော့ဇမအသက်ကတော့16000ကဘာပေါင်း16000ရှိတယ်အကြာကြီးပါပဲ။ ကဘာပေါင်းအကလုံးပေါင်းရင်3000ကျော်ရှိပါတယ်3000နဲ့3000နဲ့ကဘာပေါင်း1000ရှိပါတယ်အဲဒီမှာရဟန္တာဖြစ်ရဟန္တာဖြစ်ပြီးတော့အဲဒီကဘာပေါင်း16000ကြာတဲ့အခါအဲဒီမှာသူပြိဋိဘာသမဘောလားအဲဒီကြရင်တော့သူရဟန္တာဖြစ်သွားတော့သူကတော့အာယုဘဘုံကအာယုဘဇာနဲ့တက်လာတာမဟုတ်လို့သူတော့ခုနပြောတယ်ပညာဝိမုဒ္ဒရဟန္တာဖြစ်မှာပဲ

ပညာဝိမု ക്ത တော့ဒီပါဠိလေးတွေတော့ကြံနေအဲဒီပါဠိလေးကြွအောင်ညူပဲပြောကတမောစာပုဂ္ဂလောဒိဋ္ဌိပါတောဣဒေကိသောဣဒံဒုက္ခနိယထာဝုဒံပဇာနာတိယံဒုက္ခသမုဒယထာဝုဒံပဇာနာယံဒုက္ခနိရောဓယထာဝုဒံပဇာနာယံဒုက္ခနိရောဓဂามိနိဝိရိကယထာဝုဒံပဇာနာတိ တထာတပုရိတာသတ္တဓမ္မာဝိရိတာဝန္တိတထာတပုရိတာသတ္တဓမ္မာဝိရိတာဝန္တိပညာသတ္တတိတောအာသဝပရိခိနာဝန္တိအရာဥစ္စတိပုဂ္ဂလောဒိဋ္ဌိပါတောဒိဋ္ဌိပါတောပညာဖြင့်ရောက်သောပုဂ္ဂိုလ်သည်ကတမောစဘယ်ပုဂ္ဂိုလ်ပါနည်း ဣဒာဤလောက၌ဧကေသောချိုသောပုဂ္ဂိုလ်သည်ဣဒာဤဒီကဒုက္ခဆင်းရဲဤတိတယထာဥတံဟောတိုင်းမန္တပဇာနာတိပိအယံဤဒီကဒုက္ခသမုရောဆင်းရဲပွားကြောင်းဤတိသောပဇာနာတိပိအယံဤဒီကဒုက္ခနိရောဓဆင်းရဲချို့ရနိဗ္ဗာန်ဤတိသောပဇာနာတိပိအယံဤဒီကဒုက္ခနိရောဓဂာမဏိပရိဝရဆင်းရဲချို့ရသောရောက်သောအကျင့်ပေဤတိသောပဇာနာတိပိသစ္စာလေးပါးပြီး သစ္စာလေးပါးကိုသိရဲ့တဲ့ဒီပုဂ္ဂိုလ်ဝိပဿနာရှုဝိပဿနာရှုလို့နောက်ဆုံးခုနပြောတဲ့အနိစ္စနဲ့ဖြစ်ဖြစ်ဒုက္ခနဲ့ဖြစ်ဖြစ်အနတ္တနဲ့ဖြစ်ဖြစ်ရှင်ရှင်နဲ့ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်ရောက်သွားတဲ့အခါနိဗ္ဗာန်တစ်ခုမြင်လိုက်တာနဲ့သစ္စာလေးပါးကိုသိတာကိုယုံနာသင်္ခါရအချုပ်ငြိမ်းတဲ့သဘောတွေ့လိုက်တာနဲ့ဖြစ်ပြနေတဲ့ယုံနာနေအကုန်လုံးငြိမ်းသွားတဲ့သဘောတွေ့တာနဲ့ဒီငြိမ်းတဲ့ဥစ္စာကောင်းတာပဲ ဖြစ်ပြနေတဲ့တရားတွေဟာမကောင်းတာပဲလို့ဖြစ်ပြနေတဲ့တရားတွေဒုက္ခဆင်းရဲမကောင်းဘူးဒါလိုမြင်တယ်အဲဒီဖြစ်ပြတဲ့တရားတွေလုံးဝစိတ်သုံးကင်းငြိမ့်နေတဲ့သဘောဟာကောင်းတာပဲလို့နိဗ္ဗာန်လို့မြင်တယ်အဲဖြစ်ပြနေတဲ့တရားတွေမကောင်းဘူးဆိုတော့မကောင်းတဲ့တရားတွေကိုနှက်သက်သာရတဲ့တဏှာလည်းပဲမဖြစ်ဘူးပေါ့သူကသူငြိမ့်သွားတယ်ဖြစ်ပြတဲ့ယုံနာသင်္ခါရ ငြိမ်းတဲ့သဘောရောက်သွားတဲ့အကျင့်ဟာလည်းကောင်းတဲ့အကျင့်ပဲလို့ဒီကျင့်ဟာကောင်းတဲ့အကျင့်ပဲကိုယ်တိုင်လည်းကျင့်လာတာကိုဒီတိုင်းဒီတိုင်းနေလိုက်ပြီးရှုမှတ်နေတာဒါရှိရှိရှိဖို့ကဘုရားဘာကမဲ့လို့ဆိုတဲ့ရှိသွားမဲ့အဲနောက်ဆုံးယုံနာသင်္ခါရငြိမ်းရာကိုဆက်ရောက်ပြီးတော့သွားတဲ့သဘောဒါကအရိယာမဲ့ဒီဥစ္စာကောင်းတဲ့အကျင့်ပဲသစ္စာလေးပါအကုန်လုံးပြီးသစ္စာလေးချက်တရားရင်နဲ့ပြည့်ကျယ်ပဲတော့နီးမေခွန်းထုတ်တာ နိဗ္ဗာန်မြင်ငါကျွင်းသစ္စာမှန်စွာသိမှုပြီအသစ္စာလေးချက်သစ္စာလေးချက်ကိုတရားနဲ့ဘယ်လိုသိသလဲဆိုနိဗ္ဗာန်မြင်သောအဖြစ်ဉာဏ်တဲ့သစ္စာတွေသိသွားပါတယ်။ဒါရင်ဆိုသားမအောင်လို့သစ္စာလေးချက်သစ္စာလေးချက်တရားရင်နဲ့တရားရင်နဲ့ သိကျက်ပဲတော့နီသစ္စာလေးကျက်ရိုင်းနဲ့သိကျက်ပဲတော့နီသစ္စာလေးကျက်ရိုင်း နိဗ္ဗာန်သစ္စာတွင်သစ္စာသိသစ္စာမှစွာသိမှုပြီမှစွာသိမှုပြီနိဗ္ဗာန်မြင်ကနိဗ္ဗာန်မြင်ကတွင်သစ္စာသိသစ္စာမှစွာသိမှုပြီ နိဗ္ဗာန်ကနိရောဓသစ္စာကိုနိရောဓသစ္စာတို့ပြီးကျွင်းတဲ့သစ္စာ၃ပါးမှန်စွာသိမှုကိစ္စပြီးသွားပါတယ်နိရောဓေအာရမဏတော်နိရောဓေနိရောဓသစ္စာနဲ့အာရမဏတော်အာပြီးတော့အဖြစ်ထိုးတွင်းပြီးတော့ပြီးရဲ့ပฏิဝေတော်ထိုးတွင်းပြီးတော့ပြီးခြင်းဖြစ်ဒီသို့နိရောဓသစ္စာမှာကျွင်းသောသုံးပါးသစ္စာတို့၌ ကိစ္စတော့သိမှုကိစ္စပြီးတော့အပြင်ပတိဝေတော့ထိုးထွင်းသိခြင်းသည်ဟောဒီဖြစ်၏ဒါကြောင့်နိဗ္ဗာန်မြင်ငါကျွန်းသစ္စာမှန်စွာသိမှုပြီးအပြီးစီးပြီနိဗ္ဗာန်မြင်သောအဖြစ်နိဗ္ဗာန်ငြိမ်းတဲ့တရားအကောင်းဆုံးတရားတွေ့လျက်တော့ဉာဏ်နဲ့သစ္စာသုံးပါးလည်းပြီးတာပဲအဲလိုပြီးတော့အကောင်းဆုံးတရားတွေ့ရသိရဆိုတာကမေဃသစ္စာပဲကုသနာတကယ်ဖြစ်တာဒါသိမှုကိစ္စပြီးရောကုန်တယ်ဆိုတာ ချိုတဲ့အရာဓာလေးစားရလို့ရှိရင်ချိုတဲ့အရာဓာကိုသိတယ်လို့ပဲချိုတာလေးသိတဲ့ခံစားတဲ့သဘောလေးလည်းပဲကိုယ်တဏ္ဍာဖြစ်တော့သိတာပေါ့အဲဒါလိုပဲနိဗ္ဗာန်ချုပ်ငင်းတဲ့သဘောကိုတွေ့သွားတော့ချုပ်ငင်းရာရောက်တဲ့သဘောမဲ့လည်းပဲသိတာပေါ့ဟိုသီသီသားဖြစ်သွားတယ်နောက်ပြီးတော့ချုပ်ငင်းတဲ့နိဗ္ဗာန်အကောင်းဆုံးတွေ့တဲ့ဖြင့်ဖြစ်ပြနေတဲ့ ယုံနာတရားတွေမကောင်းဘူးဆင်းရဲတွေပဲဆိုတာဒုက္ခသစ္စာလည်းပဲပြီးတာပဲ။ဒါဖြစ်လို့တော့ခုလောကမှာကောင်းတာပြီးရင်မကောင်းတာပြီးတာပဲ။ပူးနေတာတွေ့တယ်အေးတဲ့နေရာလေးဝင်လိုက်တော့ဒီနေရာလေးကကောင်းတယ်ဟိုနေရာကပူတယ်မကောင်းဘူးဒီလိုသိတယ်လို့ပါပဲ။အဲနိဗ္ဗာန်အကောင်းတွေ့ရင်ဖြစ်ပြတဲ့ယုံနာတွေမကောင်းမှုဆိုတာပြီးဖြစ်ပြတဲ့ယုံနာတွေမကောင်းမှုဆိုတာပြီးတော့မကောင်းတဲ့တရားတွေခင်မင်တော်ရမယ်သမှုရသစ္စာလည်းပဲပြီးသားဖြစ်သွားတယ်သူကလည်း။ဟွန်းသောတာပတိမဲ့ခြင်းသောတာပတိမဲ့လိုက်ခုနပယ်ကြတော့တဲ့ ကျမ်းသာတဲ့သမှုတဲ့ဥစ္စာတွေကင်းသွားတာပေါ့လေအနာဂါမိမဲ့ရောက်လို့ရှိရင်ကာမရာဂကာမအာယုန်တွေတာယာမဲ့သမှုရတနာတွေကင်းသွားအရဟတမဲ့ရောက်တဲ့ခါကျတော့အကုန်လုံးသမှုရတနာတွေအကုန်ကင်းသွားအဲ့ဒါကိုအဲကြောင့်နိဗ္ဗာန်မြင်ငါကျွန်းသစ္စာမှန်စွာသိမှုပြီးတယ်တဲ့ဒါကြောင့်အရိယာမဲ့ဖို့ရောက်ပြီးသားပုဂ္ဂိုလ်ကပြန်စဉ်းစားရင်ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်သဘောကိုလည်းကိုယ်တိုင်တွေ့တာတော့ပြီးတယ်။အင်းဒီရင်ပုဂ္ဂိုလ်ကသာသီပဲပြီးတယ် အဲကိုယ်တိုင်တွေ့ထားတဲ့ပုဂ္ဂိုလ်ကတော့ဇုဏသင်္ခါရငြိမ်းတယ်နိဗ္ဗာန်ဆိုတာဒီလိုပါပဲဆိုတာကိုယ်တိုင်တွေ့ပြီးတော့သိတာပြီးတော့ငြိမ်းရာရောက်သွားတဲ့အရိယာမဲ့ဆိုတာလည်းသိတယ်ဒီလိုအားထုတ်ရင်ဒီလိုရောက်သွားတာပဲဆိုရောက်တဲ့တရားလည်းသိငြိမ်းရာသိတဲ့ချင်းဖြစ်ပြတဲ့တရားတွေအမြင်လိုက်ကြားလိုက်တဲ့ဥစ္စာတွေဖြစ်ပြတဲ့တွေမကောင်းတဲ့တရားတွေဒုက္ခတွေပဲဒီလိုလည်းသိတယ်ဖြစ်ပြတဲ့တွေမကောင်းမှသိတော့ဒီမကောင်းတာတွေကိုตายရနေတဲ့ဥစ္စာသမှုရသစ္စာ ဒါဒုက္ခဖြစ်ပေါ်ရတယ်ဒုက္ခတွေတောင်းတနေတာပဲသမှုရတရားတွေပဲဒီလိုသိတယ်အဲ့ဒါသိပုံအရာဤတရားတွေကဒုက္ခဆင်းရဲသည်ဤရာဤတွေကဒုက္ခသမှုရဆင်းရဲပွားကြောင်းသည်အရာဤတွေကဒုက္ခនិရောဓဆင်းရဲဤငြိမ်းရာသည်အရာဤတွေကဒုက္ခនិရောဓဂามနိပိရိယရာဆင်းရဲဤငြိမ်းရာနိဗ္ဗာန်သို့ရောက်ကြောင်းဖြစ်သောကျင့်မေရီဤတိသို့ယထာဘုဒ္ဓဟောတိုင်းမှာသောပဇာနာတိတိပြီ

သိထားတဲ့တရားတွေတဲ့သစ္စာလေးပါးတရားပါပဲအဲဒီသစ္စာလေးပါးတရားတွေလည်းဉာဏ်ပညာဖြင့်ဝေါရိထကောင်းကောင်းကြီးမြင်သွားပြီမောသရိတာကောင်းကောင်းလေးလာပြီးသားဖြစ်သွားပြီအဲဒီပုဂ္ဂိုလ်ပညာယသတ္တဒိဋ္ဌဝဧကိစေအာသဝပရိခိနာဝနိပညာယပညာယသပညာဖြင့်လိဒိဋ္ဌဝမြင်သောအကြောင်းအတ္တထုပုဂ္ဂိုလ်ဒါနာနိဧကိစေအာသဝ အချို့သောအာသောတရားတော်သည်ပြိခိနာကုန်ခန်းလေကုန်သည်ဟွန်းဒီဖြစ်ကုန်၏ချို့အာသောတွေကုန်သွားတယ်အရာဥစ္စတိပုဂ္ဂလောဒိဋ္ဌိပါတော်အရာပုဂ္ဂလောဤပုဂ္ဂိုလ်ကိုဒိဋ္ဌိပါတော်ပညာဖြင့်ရောက်သောပုဂ္ဂိုလ်ဟူ၍ဥစ္စတိခေါ်ဆို၏ဒါပညာလေးရောက်တဲ့ပုဂ္ဂိုလ်ပဲအဲဒီတော့ဒီရင်အစိတ်ပိုင်းနေများစိတ်ပိုင်းတွေကတော်တော်များ သစ္စာလေးပါးသိတယ်မြတ်စွာဘုရားကိုယ်တော်ရင်သိထားတဲ့တရားတွေလည်းပဲသိမြင်ပြီးလေ့လာပြီးဖြစ်သွားတယ်ဒါတခုကအတူတူပါပဲသစ္စာလေးပါးသိတာနဲ့မြတ်စွာဘုရားသိပြီးသားတွေသိပြီးသားလေ့လာပြီးတာဖြစ်တယ်ဒါအတူတူပဲဒါဒေသနာနားလည်အောင်လို့သူကအကျေချက်ဟောတာအတူတူပဲအဲဒီတော့သိမြင်ခြင်းကြောင့်အချို့သောအတော်တွေကုန်သွားတယ်အကုန်လုံးတော့မဟုတ်သေးဘူးအချို့တယ်ဟောပညာဝိမု ക്ത တို့ဘုရားဘာဝိမု ക്ത တို့အကုန်ကုန်တာဒါကအကုန်လုံးကုန်တာမဟုတ်သေးဘူးအဲကြောင့် ဧကိစ္စရာတော့အချုပ်ကုန်သွားတယ်ခုနကအတိုင်းပဲအချုပ်ကုန်တယ်ဆိုတာဘာတော့လဲသောတာပတိမေဖို့ရောက်ရင်ပယ်ကြလောက်တဲ့အသောတရားတွေကုန်တယ်ပယ်ကြစီရတဲ့အသောတရားတွေခုနဘဝတည်းပုံလုံးပြီးဖြစ်နေတဲ့အသောတရားတွေကုန်တယ်လားပဲသရအမေဖို့ရောက်ရင်ဉာဏ်နဲ့ကမ္မရာဂတွေကြပါလာတွေကုန်တယ်ဉာဏ်နေမရှိတော့အမှုတော့ဉာဏ်နေတယ်ကာမအယုံသာနေတဲ့မှုတွေလုံးလုံးကဲကဲကြီးကျမ်းကျမ်းသမ်းသမ်းမဖြစ်ဘူးပေါ့ကြပါလာဒေါသတွေလည်းပဲ အဲသူသိလူသိအများကြီးကျန်းကျန်းသန်းသန်းကြီးသိမဖြစ်ဘူးပေါ့ဒီမှာလူလူတင်တင်မွေ့မွေ့ဖြစ်ပြီးတော့နှစ်ဘဝတည်းပုံလုံးကြီးဖြစ်မဲ့အဲနှစ်ဘဝတည်းပုံလုံးဖြစ်စေနိုင်တဲ့သမှုရိယတရားတွေအာကာမကာမသဝတွေဆိုမှာကာမသဝဘဝသဝတွေအဲ့ဒါတွေလည်းကုန်သွားအနာဂါမိမဲ့ရောက်လို့ရှိရင်အနာဂါမိမဲ့ဖို့ရောက်တဲ့ပုဂ္ဂိုလ်ကကာမဘဝမှာအဲကာမရာဂတို့ ဗျာပါရတို့နဲ့ဆိုင်တဲ့အာသဝတွေကုန်ကုန်သွားတယ်ကာမသဝဗျာပါရနဲ့ဆိုင်တဲ့အဝိဇ္ဇာသဝကုန်သွားတယ်ပြီးတော့တဘဝတဲ့ပုံလုံးပြီးတော့ဖြစ်မဲ့အာသဝတွေလည်းကုန်သွားတယ်တဘဝတော့ပြည့်အောင်မှာတော့ကျန်တော့နည်းနည်းကျန်နေနေတယ်ဗျာဣကိစီယာသဝအချို့အာသဝတွေကုန်တယ်အဲ့ဒါဒိဋ္ဌိပါဒပုဂ္ဂိုလ်ပဲတဲ့ဒီပုဂ္ဂိုလ်ကဒိဋ္ဌိပါဒပုဂ္ဂိုလ် ခေါင်းကသတ္တဝိမု ക്ത ကြံနေတယ်သတ္တဝိမု ക്ത နဲ့တတိပါဒနဲ့ကအတူတူပါပဲဉာဏ်ထက်တာနဲ့မထက်တာဘယ်လောက်ပဲကွာတယ်ကတမောစာပုဂ္ဂလောပညာကတမောစာပုဂ္ဂလောသတ္တဝိမု ക്ത ဣရေကေသောဒီရန်ဒုက္ခနိယထာဘုဒ္ဓမဇာနာတိယံဒုက္ခသမုယထာဘုဒ္ဓမဇာနာယံဒုက္ခသမုနိယောရယထာဘုဒ္ဓမဇာနာယေယံဒုက္ခနိရောဓဂามနိပိဒါယထာဘုဒ္ဓမဇာနာတိတထာဂတ ဝေရိတာသတ္တဓမ္မဝရိတာဝန္တိဝသရိတာပညာသတ္တဒိဋ္ဌဝဧကစ္စယအာသဝပရိခိနာဟွန်တိနောသဒိဋ္ဌိပါဒတာအယံဥစ္စတိပုဂ္ဂလောသတ္တဝိမုတ်တောပါရဝိမုတ်တောတရားတရားဖြင့်လို့သောပုဂ္ဂိုလ်သည်ကတမောဓမ္မောသဘယ်သူသောပုဂ္ဂိုလ်ကနိဣရာဤလောကနေကေသောချိုသောပုဂ္ဂိုလ်သည် ဒီရန်ဤတွေကဒုက္ခဆင်းရဲသည်ဒီရန်အရန်ဤတွေကဒုက္ခသမုဒယဆင်းရဲဖြစ်ပွားကြောင်းသည်အရန်ဤတွေကဒုက္ခနိရောဒုက္ခနိရောဓဆင်းရဲချုပ်ငြိယာနိဗ္ဗာန်နှင့်အရန်ဤတွေကဒုက္ခနိရောဓဂါမိနိဝိရိယဆင်းရဲချုပ်ငြိယာနိဗ္ဗာန်တို့ရောက်ကြောင်းဖြစ်သောကျင့်ပေ၏ဤတိယထာဥတံဟောတဲ့မသောပဇာနာတိသိခုနကလည်းအတူတူပဲလားသရတာပွေရီတာသမြတ်စွာဘုရားသည်ဗောဓိမာနနဲ့ထင်ရှားသိအကုန်ပြီသောတရားတော်ကိုလီ ညာယပညာဖြင့်ဝေါရိတာကောင်းစွာမြညာကောင်းသောသရိတာကောင်းစွာလိလာကောင်းကြီးသည်ဟွန်းဒီဖြစ်ကုန်၏ဒါလည်းခုနကအတိုင်းပညာယဝိပဿနာပညာရိယာမဉာဏ်ပညာဖြင့်ဒိဋ္ဌဝါမြင်သောကြောင့်အဲရိယာမဲ့ဝိပဿနာပညာဖြင့်သင်္ခါရတို့အဖြစ်ပြအနိစ္စဒုက္ခအနာတ္တတွေမြင်နေတယ်အရိယာမဲ့ဖြင့်သစ္စာလေးပါးမြင်နေတယ်ခုနကပြောသစ္စာလေးပါး မြင်သောကြောင့်အတ္တထပုဂ္ဂေသာနာနဲ့ဧကေစေအသဝအချို့သောအသဝတရားတို့ဒီပရိကိနာအကုန်ခန့်လေကုန်သည်ဟောနိဖြစ်ကုန်၏ဒါလည်းတူတူပဲခုနကအချို့ပုံလေဆိုသောတာပန်သောတာပန်လည်းသဒ္ဒါကံသဒ္ဒါကံလည်းအနာကံနာကံလည်းကုန်သွားတာဧကေစေအသဝရဟတမေခဏကြတော့အကုန်တော့ကုန်တာဒါမဲ့ကုန်ပြီးမဟုတ်သေးဘူးကုန်ဆဲဖြစ်နေလို့တောင်းအဲဒီမှာလဲအကုန်လုံးကုန်တယ်လို့မသုံးဘူးလို့

အဲခုနကအခုတရားဝိမုဒ္ဒပုဂ္ဂိုလ်ကတော့ကိုတရားရင်ခံပြီးတော့တက်လာတော့သူကယုတ်အနေယုတ်ယုတ်တရားနာတရားအိစ္ဆဒုက္ခနာတာတွေသိရမှာ။ဘာရှင်းသလားမတန်ရှင်းဘူးပေါ့လေ။တက်တက်သားသားမဖြစ်ဘူး။အဲ့ဒါလေးတော့ကြွားတယ်ဒါကြွားတာ။ကိလေသာကုံတော့အတူတူပါပဲ။အတူပါဘူးသူကသောတာပန်သောတာပန်ညအတူတူပဲ။တရားအာကြီးပြီးသောတာပန်ဖြစ်လဲသလားဟုတ်ပဲ။ဉာဏ်အာကြီးပြီးသောတာပန်ဖြစ်လဲသလားဝယ်မထူးဘူးဒီဥစ္စာတွေကကိလေသာကုံတော့အတူတူပဲ။အဲ့ဒီ ဉာဏ်ပညာအသိမှထက်မြက်ပုံသရှင်းပုံကကွာနေယံဝတိပုဂ္ဂလောသာရဝမုဒ္ဒောယံပုဂ္ဂလောဤသို့သောပုဂ္ဂိုလ်ကိုသာရဝမုဒ္ဒောသရာဖြင့်လွန်မြောက်သောပုဂ္ဂိုလ်ယုသတိဆိုရတာသရာဖြင့်လွန်မြောက်သောပုဂ္ဂိုလ်အဲတော်တော်စုံသွားပါပြီတော်တော်စုံသွားပြီပါဠိတွေကလည်းညိုဝယ်ပြအောင်လို့ပါဠိရင်းတွေညိုအောင်လို့ဟောရတယ်ဒါတွေကတော့ လူတွေဘုရားလည်းသိတော့နားမလဲဘူးဒါပေမဲ့ကြီးညိုရတာပေါ့လေပါဠိလေးနဲ့ဆိုတော့ကြီးညိုစရာကောင်းစရာဟောတာအဲအတိတ်ကတော့ဒီတဲကဟာလေးနားလဲလဲတော့ပါပြီနားလဲတော့ပြီအဲတော့ဆောင်းဘုတ်ကလေးတွေဆိုပြီးတရားသိညာဆို၄နာရီနဲ့ပြီးသွားသတ္တာနုတာရိသတ္တာနုတာရိတရားတော်ဆင်လိုက်သောပုဂ္ဂိုလ်တရားတော်ဆင်လိုက်သောပုဂ္ဂိုလ်ဓမ္မာနုတာရိဓမ္မာနုတာရိ ညာတို့ဆင်လိုက်သောပုဂ္ဂိုလ်ပညာတို့ဆင်လိုက်သောပုဂ္ဂိုလ်သတ္တဝိမု ద్ధ သတ္တဝိမု ద్ధ သာဖြင့်လွတ်မြောက်သောပုဂ္ဂိုလ်သာဖြင့်လွတ်မြောက်သောပုဂ္ဂိုလ်ပညာဝိမု ద్ధ ပညာဝိမု ద్ధ ပညာ အားဖြင့်လွတ်မြောက်သောယန္နာပုဂ္ဂိုလ်ဒိဋ္ဌိပတ္တာဒိဋ္ဌိပတ္တာပညာဖြင့်ရောက်သောပုဂ္ဂိုလ်ပညာဖြင့်ရောက်သောပုဂ္ဂိုလ်ကာယသက်ခိကာယသက်ခိနာမကာယဖြင့်မျက်မှောက်ပြုသောပုဂ္ဂိုလ်နာမကာယဖြင့်မျက်မှောက်ပြုသောပုဂ္ဂိုလ်ဘုဒ္ဓဘာဂဝိမု ద్ధ ဘုဒ္ဓဘာဂဝိမု ద్ధ နဘာရောဖို့မှာနဘာရောဖို့မှာ ကျိန်လွမြောက်သောယဟနာပုဂ္ဂိုလ်အနိစ္စဟုရှု၍အရိယာမဲ့သို့ရောက်လင်ယုံကြည်ဆုံးဖြတ်မှုများသည်သတ္တိန္ဒြေထက်သည်ပထမမေခဏ၌သတ္တာနုတာရီအလယ်၆ဌာန၌ သတ္တဝိမု ക്ത သတ္တဝိမု ക്ത သတ္တဟောခဏနာယိသတ္တဟောခဏနာယိပညာဝိမု ക്ത အမိသည်ပညာဝိမု ക്ത အမိသည်အဲ့ဒါကိုတရားထုတ်လို့တို့ဘာဖြစ်တယ်လဲဒီညီရဲ့ဘယ်ဟာဖြစ်ပါလိမ့်မလို့လားခံမနိုင်ပါနဲ့တော့အနေစာရှုပြီးတော့ယုံနာသင်္ခါရခြင်းရာ တွေ့သွားလို့ရှိရင်အဲမေခနာကတာရဏုတာရီအလေ၆ဌာနဆိုတော့ အဲဒီပဲရှင်ဥမာဘောသရဝိမုဒ္ဒရှင်ဥမာဘာရတဘူကမရောက်သေးလို့ပညာဥမုဒ္ဒတော်ဖြစ်သေးတယ်ဘူးဒါတဘူရောက်တဲ့ခါကျရင်ပညာဥမုဒ္ဒဖြစ်မှာပဲလားပဲဒုက္ခဝိရှု၍ဒုက္ခဝိရှု၍အရိယာမေတ္တောရောက်လင်အရိယာမေတ္တောငြိယေမှုများသည်ငြိယေမှုများသည်သမာရိန္ဒေအာကြည့်သည်ဒုက္ခကိုအကြောင်းပြု၍ဒုက္ခကိုအကြောင်းပြု၍ဒါလည်းထက်သည်ဒါလည်းထက်သည်ဤသူပင် သဒ္ဓလူတာရီသဒ္ဓဝိမု ద్ధ ပညာဝိမု ద్ధ မြည်သည်အဲဒါလည်းပဲဒုက္ခသင်ပြီးတော့ယုံနာချုပ်ငင်းရရောက်ခဲ့လို့ရှိရင်ရောက်တဲ့ပုဂ္ဂိုလ်ကပထမမက္ခဏသဒ္ဓလူတာရီဖြစ်ခဲ့တာပေါ့အဲသဒ္ဓလူတာရီဖြစ်ပြီးအရိယာဖို့ရောက်နေသဒ္ဓဝိမု ద్ధ ဘော6ဌာနလုံးအရဟတမေရတဘူကမြောက်သေးတော့အဲ့ဒီပဲရှိအောင်ပါအဲအရဟတဘူနောက်ဆုံးရောက်သွားလို့ရှိရင်ပညာဝိမု ద్ధ ညီမယ် ဒါပဲဆိုအနာတာကိုရှု၍အနာတာကိုရှု၍ရိယာမဲ့တော်ရောက်လင်ပညာများသည်ပညာတွေထက်သည်ပထမမေခဏ၌ဓမ္မာနုတာရီအလယ်၆ဌာန၌ ဒိဋ္ဌိပတ္တာဒိဋ္ဌိပတ္တာရတ္တခုခဏ၌ရတ္တခုခဏ၌ပညာဝိမု ക്ത အမိသည်ပညာဝိမု ക്ത အမိအဲဒါပညာလွန်ခဲ့တဲ့ပုဂ္ဂဝနာတထင်ပြီးတော့ဥပဒနာရှင်ယုဏသင်္ခါရချုပ်ငင်းရာရောက်ခဲ့လို့ရှိရင်အဲပထမရောက်တဲ့မေခဏတုန်းကဓမ္မနုဿာရီမြည်ခဲ့တယ်အဲဒီကနောက်တော့သောတာပတ္တိဖို့မှတီးနေလက်၆ဌာနတွေကပဲဒေဒီပါဒလို့ဆိုရမှာပေါ့လားအဲဒါဝိပဿနာခဏတုန်းက ယုံနာအနိစ္စဒုက္ခအနတ္တသိပုံပြတ်တသာသာရှင်းရှင်းလင်းလင်းပြီးတဲ့အနတ္တကိုသူသဖြင့်ပြီးတဲ့အဲဒီပုဂ္ဂိုလ်ကအဲဒါဒိဋ္ဌိဒိဋ္ဌဒိဋ္ဌိပါဒအဲရာတဘုံမြောက်သေးတော့ဒီလိုဒိဋ္ဌိပါဒနဲ့ရှိနေမှာနောက်နောက်ဆုံးကြရာတဘုံရောက်တဲ့အခါပညာဥမ္မုဒ္ဒမြင်မယ်တဲ့ဒါသံမယပဲနဲ့သံမပါပဲနဲ့ဟောအာယုပသမ္ပါပဲနဲ့ဝိပဿနာရှိတဲ့ပုဂ္ဂိုလ်ယူပဇံ၄ပါးဝင်စားပြီးရှိတယ်ဒီတိုင်းပဲဒီပုဂ္ဂိုလ်တွေပဲခုပြောခဲ့တဲ့ကခကဒီမြည်တွေပဲရတယ် ဟောအာယုဘဇာနေကတက်လာလို့ချင်းခါကြီးကလည်းအာယုဘဇာဝင်စားပြီးတော့အာယုဘဇာရတဲ့ပုဂ္ဂိုလ်အာယုဘဇာ၄ပါးတွေကတစ်ပါးပါအဲဒါဝင်စားပြီးတော့ဝိပဿနာရှင်ရင်ဒီခါကြီးပိုက်ထဲကညီတွေရတယ်လားဆိုအရူပဇံကိုအခြေခံပြု၍နိစ္စဒုက္ခကိုရှုလျက်သရိယာမဲ့သို့ရောက်လင်ပထမမဲ့ခဏ၌ တ္တ ानु တာရိမိသတ္တ ानु တာရိမိအနတ္တဟုရှုလျက်အနတ္တဟုရှုလျက်အရိယာမေသို့ရောက်လင်အရိယာမေသို့ရောက်လင်သမမေခဏ၌သမမေခဏ၌ဓမ္မ ानु တာရိမိဓမ္မ ानु တာရိမိလေ၆ဌာန၌ာယသက်ခိသာတဘုခဏနာယိသောဘာကဝိမု ద్ధ မိသည် ရုပဇံရတဲ့ပုဂ္ဂိုလ်အရုပဇံဝင်စားဝိပဿနာရှုရင်အနိစ္စဒုက္ခအနတ္တသင်မြင်ပြီးအရိယာမဲရောက်တဲ့အခါပထမမဲမှာသတ္တလူတာရီပဲအနတ္တကိုသင်မြင်ပြီးအရိယာမဲရောက်လို့ရှိရင်ပထမမဲခဏမှာဓမ္မလူတာရီပဲအနိစ္စဒုက္ခအနတ္တဘာနဲ့ပဲရှုရှုအလဲ၆ဌာနကြတော့ကာသတိကြီးတယ်ပဲသူကအယူပါဇာကဝင်စားတက်လာရင်ကာသတိ၆ဌာနအရာတဟိုနောက်ဆုံးကြတော့ရာတဟိုရောက်တဲ့အခါဥဒောဘာဝမူတာနီး တယ်ဒါအကောင်းဆုံးအမြတ်ဆုံးဘုရားသာသနာတော်မှာအမြင့်အမြတ်ဆုံးပုဂ္ဂိုလ်ပါဥတော်ဝမုဒ္ဒဆိုအဲ့ဒါအခုဒီကဇာန်ရဲ့အထူးအမ်းထုတ်ဝင်မယ်လို့တရားထုတ်ရင်ခုနပြောတဲ့အတိုင်းအာယုပါဇာန်သဘောတွေဝင်ပြီးတကလားอืมတက်ပါလို့ရှိရင်ဒါလည်းပဲအဲဒီအလေ၆ဌာနရောက်တဲ့ကာအသက်ကြီးညီဖို့ရအကြောင်းတော့ရှိတယ်ဆိုတော့လူလည်းပဲလူမြင်ညီကြအကြောင်းရှိပါတယ်ဘုရားလည်းတဲ့တော်ခါကာလဓမ္မတာဒီဥတော်ပါဥမူတာတွေအများကြီးရှိပါတယ် ဘုရားဝမုဒ္ဒယန္တာတွေအများကြီးရှိတယ်။ပညာဝမုဒ္ဒတွေလည်းအများကြီးရှိတာပဲ။ဒါပြင်သောတာပန်သရဏံစသည်အဲသရဏုတာရီဓမ္မနုတာရီဒါသောတာသောတာပတိမဲ့ပုဂ္ဂိုလ်တွေသရဝိမုဒ္ဒဒိဋ္ဌိပါဒကာယတခိတာလည်း၆ဌာနကပုဂ္ဂိုလ်တွေဒါအများကြီးရှိနေတာပဲ။သာသနာလုံးနဲ့ဆိုရင်ဒီလိုပုဂ္ဂိုလ်တွေအများကြီးပဲ။အဲဒီပုဂ္ဂိုလ်တွေအကုန်လုံးကိုလည်းရှင်သာရိပုတ္တရာရှင်မောကလနုမှာစပြီးအဲဒီပုဂ္ဂိုလ်တွေအကုန်လုံးလည်းတော့အောင်ပြုပြီးတော့ ပူဇော်ရအောင်လည်းနောက်ဆုံးကဒီအရိယာ9ပါးကဏ္ဍကတော့9ပါးပဲအရေးအတွက်တော့အများကြီးပေါ့သူအမျိုးက9ခုရှိတော့အရိယာ9ပါးတော့အလေးအမြတ်ပြုပြီးချီးကျူးပူဇော်ပါကုန်၏ဒါလေးကအဲ့ဒီပုဂ္ဂိုလ်တွေအကြောင်းပြုပြီးတော့ကြီးညိုရအောင်လို့ထည့်ထားတယ်ကဲဆိုရမယ်ဤရိယာ9ပါးတော့ဟာဤရိယာပုဂ္ဂိုလ်9ပါးတော့ဟာဤရိယာပုဂ္ဂိုလ်9ပါးတော့ဟာလေးအများပြု၍ သေနတုပေရှိကျူပူဇော်ပါကုန်၏ရှိကျူပူဇော်ပါကုန်၏ယရိယာပုဂ္ဂိုလ်ခုနှစ်ပါးတို့အားယရိယာပုဂ္ဂိုလ်ခုနှစ်ပါးတို့အားလေအများပြု၍လေအများပြု၍ရှိကျူပူဇော်ပါကုန်၏ရှိကျူပူဇော်ပါကုန်၏ယရိယာပုဂ္ဂိုလ်ခုနှစ်ပါးတွေလေအများပြုရမယ်မဖြစ်သေးတဲ့ကိုယ်ကမဖြစ်သေးလဲသူတို့ဖြစ်ပါပေတယ်တော်ပါပေတယ်ဆိုပြီးလေးမြတ်ပြောကိုယ်ကဖြစ်နေလဲပဲကိုယ်မဖြစ်သေးတဲ့အပိုင်းတွေလည်းရှိသေးတာပဲဒါတွေကလေးမြတ်ပြုပြီးဒီကရ ကြည်ကျူရပူဇော်ရမယ်ဆိုရမယ်ဣရိယာပုဂ္ဂိုလ်9ပါးတို့အားဣရိယာပုဂ္ဂိုလ်9ပါးတို့အားလေးအများပြု၍လေးအများပြု၍ကြည်ကျူပူဇော်ပါကုန်၏ကြည်ကျူပူဇော်ပါကုန်၏ဒီပုဂ္ဂိုလ်9ပါးဥဒ္ဒဘာဝိမု ക്ത ပညာဝိမု ക്ത ကာယသက်ခိဒိဋ္ဌိဒိဋ္ဌိပတ္တသရဝိမု ക്ത ဓမ္မနုတာရီသရဏုတာရီ မြတ်ဆုံးမသာဆိုရင်9ပါးအဲဒီ9ပါးသောပုဂ္ဂိုလ်တွေဆိုတာနည်းနည်းသဘောတရားတွေပါပဲဒါလည်းပဲဘုသူတာဖြစ်အောင်လို့ပြီးတော့လည်းဒီမှာတရားထူတာတဲ့ပုဂ္ဂိုလ်တွေဖို့တော့ပေါ်တဲ့လောက်လည်းပေါ်နေပါလေဘာလို့လဲဆိုကိုအားထုတ်တဲ့တရားတွေကိုအသိစင်တန်းမြင်တာတွေမပေါ်တော့မှဟိုစင်တန်းမမြင်တဲ့ဥစ္စာတွေကတော့တရားထုတ်ကိုယ်တိုင်တွေ့ထားတဲ့ဥစ္စာတွေပဲဒါတွေထင်ရှားနေတာတွေပဲဒါမှတ်လောက်သားလောက်ပါမှတ်သားကြကောင်းတဲ့တရားတွေအဲဒါကြောင့် ဘုသူရာပြင်မှာသားရအောင်တနေ့ကနိဗ္ဗာန်ကိုပူဇော်ဝဲအမှတ်တရလည်းမှတ်ရအောင်လို့တနေ့ကဟောတာတနေ့အချိန်မရတယ်လည်းတနေ့အပိသရတနေ့အပိသပြီးတဲ့နောက်ကျတော့လည်းအဲဒီတလလောက်အတွင်း၄သတင်းလောက်ရှိမလား၅သတင်းလောက်ရှိမလားပြောတာပဲဒီအဲဒီသတင်းစဉ်တွေကတော့ဒီမှာတရားဟောဖို့ရမဖြစ်သေးဘူးဒီဒီကစာပြန်ပွဲကျင်းပတယ်ဒီနေ့အဲဒီစာပြန်ပွဲမကျင်းပခင်နောက်ဆုံးပေါ်တယ်နောက်စာပြန်ပွဲပြီးတော့မှတခါစပြီးတခါတရားဟောဖွင့်ရ ။ရာသိညာလုံးလေး၄နိုင်နဲ့ကျော်သွားတယ်။သတ္တာနုတာရီဓမ္မနုတာရီအစဥဒောဘာကဝိမု ക്ത အဆုံးရှိသောအရိယ9ပါးတရားတော်ကိုယူသေးစွာအနာဂတ်မှတ်သားကြရသောဓမ္မသမဏကုသိုလ်ကစေတနာတဲ့အစွမ်းအာနုဘောကြောင့်ဤသို့သောသတ္တာနုတာရီဓမ္မနုတာရီဥဒောဘာကဝိမု ക്ത အစရှိသောပုဂ္ဂိုလ်မြတ်9ပါးတို့